ဒီနေ့က2020ခုနှစ်ပေါ့နော်စတေမာလစနေရနေ့စနေနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း41ခုပကတော့ဘုန်းကြီးတို့သုဒ္ဓရကကမ္မထာဒီနေ့ကသုဒ္ဓရကကမ္မထာအကြောင်းပြောမှာပေါ့စတုဝ4ပါးအာရကအဆောင်ရှောက် တလျှောက်လျှောက်ကမ္မဋ္ဌာန်း၄ပါးဘုန်းကြီးတို့တရားမထိုင်ခင်မှာဒီကမ္မဋ္ဌာန်း၄ပါးကိုဟွာကြတာပေါ့ဗျာဒီကမ္မဋ္ဌာန်း၄ပါးကဘာလဲဆိုနံပါတ်1ဗုဒ္ဓံတို့ဒီဘုရားကုံတော်တွေဆင်ញံပါမြာနှလုံးသွင်းတာနံပါတ်2ကမေတ္တာဘာဝနာမေတ္တာဓာတ်တွေဆေလွတ်နေတာအာတုဘဘာဝနာရှင်အာတုဘတေအာတုဘကြိုက်တာပေါ့ပေါ့ပြီးတော့မရဏတတိသေခြင်းတရားဆင်ញံတာဒီ၄မျိုးကိုလောရမယ် ဥပမာပေးထားတော့ခွင်တို့ကိုယ်နိုင်ငံဒီနိုင်ငံတွင်းမှာ တခြားနိုင်ငံတွေကဝင်ရောက်ကျူးကျော်မဖြစ်အောင်လုံခြုံစစ်သားတွေစစ်တပ်တွေထားတော့တခြားပုဂ္ဂိုလ်တွေကဝင်လာရင်ဒီလုံခြုံစစ်သားတွေအကာအကွယ်ပေးနိုင်တော့အဲ့ဒီတိုင်းပဲဘုန်းကြီးတို့တရားထုတ်တဲ့အခါကျတော့ကောင်းတာတွေလုပ်နေမကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကမကြိုက်ဘူးမြင်ရတဲ့ပုဂ္ဂိုလ်မကောင်းတဲ့လုပ်တဲ့ပုဂ္ဂိုလ်လည်းမြင်ရတဲ့ပုဂ္ဂိုလ်မမြင်ရတဲ့ပုဂ္ဂိုလ်ရှိတော့ မြင်ရတဲ့လူတွေနတ်တွေကလည်းနောက်ဆက်ပြီးလူတွေဒိဋ္ဌိဆန်တွေကလည်းနောက်ဆက်ပြီးနိုင်တယ်မမြင်ရတဲ့ဒစိသေးရဲ့နတ်ဆိုးတွေကလည်းနောက်ဆက်ပြီးနိုင်တယ်အဲ့ဒီနောက်ဆက်ကာကွယ်ဖို့အတွက်ဒီဆောက်ရှောက်ကမ္မထာလေးပါ ပွားတာပေါ့နော်အဲ့ဒီမှာတော့ဘုန်းကြီးတို့အတုပါနဲ့မရဏတရိယာပြောပြီးသွားတယ်ဗုဒ္ဓနုတ္တိနဲ့မေတ္တာကျမ်းတယ်ပေါ့ဒီနေ့ဗုဒ္ဓနုတ္တိကြောင်းပြောမယ် ဗုဒ္ဓအနုတ္တိဆိုဗုဒ္ဓတပုတ်အနုတ္တိတပုတ်ပေါ့သူကနှစ်ပုတ်ခွဲထားတယ်အဲ့လိုနှစ်ပုတ်ခွဲပြီးကြည့်ရမယ်အဲ့ဒီနှစ်ပုတ်ခွဲကြည့်ပြီးနောက်ပိုင်းဘာလို့လဲဆိုဗုဒ္ဓဆိုတာဘာလဲအားပြီးကြည့်ဒီမှာတော့ဗုဒ္ဓဆိုတာတော့ဒီမဟုတ်ဘုရားရှင်ရဲ့ဂုဏ်တော်တွေပေါ့ဗုဒ္ဓနာနုဒ္ဓိဗုဒ္ဓနုဒ္ဓိဘုရားရှင်ရဲ့ဂုဏ်တော်တွေအခုတော်တော်များများရပါတယ်ဣတိပိသောဘဂဝါရံသမ္မသမ္ဗုဒ္ဓောဆိုတဲ့ဘုရားရှင်ရဲ့ဂုဏ်တော်တွေကို မိမိတို့ရဲ့စိတ်ထဲနှလုံးသားထဲမှာထည့်ထားပြီးတော့ထည့်ထားဆင်ញင်တော့ဗောဗျာဆင်ញင်ပြီးတော့တတိနဲ့မပြတ်အောင်မိအမှတ်ရတဲ့သဘောကိုဘုရားကုံတော်ပွားတယ်လို့ဆိုပါတယ်ဘုရားကုံတော်ပွားတဲ့အခါကျဘုန်းကြီးတို့ကဘာလို့ရလဲဆိုတော့ဒီပါဠိတော်ရောဒိဗ္ဗေရောဒါလေးနားလဲသဘောပေါက်ပြီးပွားဖို့လိုတာပေါ့နော်ပွားပါများရင်အလေးကျင့်ရလာမယ်အလေးကျင့်ရလာတဲ့ကလွယ်ကူလာမယ်စိတ်ကလည်းကြည်လိမ်လာပြီးပေါ်ပါလာတယ် ခါရီစိတ်တွေကလွယ်လွယ်ကူဖြစ်လာဘာဖြစ်လာလဲအပြင်ထွက်ထွက်ထွက်ထွက်သွားတာလေဘုန်းကြီးတို့ဒီဘုရားကုံတော်ဘာရမဆုံးနဲ့လေဘုရားရှိခိုးတွေကပဲကြည်ပေါ့ကိုရတဲ့တရားတွေရုပ်ပိုင်းရုပ်ပိုင်းနဲ့စိတ်ကတခါလေးဘေးရောက်ပါအဲ့လိုဖြစ်တတ်တယ်အဲ့လိုထွက်တဲ့ခါကျတော့ဒါစိတ်ပြင်ထွက်သွားတယ်စိတ်ပြန့်လွင်တယ်လို့တောင်းတော့လူတွေကဥပမာပေးနေလူတွေကအလုံးအိမ်ကိုယ့်အလုပ်ကိုလုပ်တယ် ကိုယ်လုပ်ပဲဖြစ်ရုံလုပ်ပြအလုပ်ပါလာရင်အလုပ်မရှိလာရင် ပြင်ထွက်လဲပတ်တဲ့သဘောအဲ့လိုပဲစိတ်ကလည်းပေါ်ပါလာရင်စိတ်ကထွက်နေတာဒီအဲ့ဒီချိန်ကာလမျိုးဆိုအထူးကြောင့်ကြဆိုင်ပြီးမှတ်ရမယ်ထူးကြောင့်ကြဆိုင်ပြီးဘုရားကုံတော်ပွားရမယ်ဒီလိုညွှန်လာတာပေါ့အဲ့ဒီနေရာမှာတော့ဘုန်းတော်ဘုရားကုံတော်ပွားတဲ့အခါမှာများပြင်းတော့ကပ္ပတန်ဆရာကြီးတော်တော်များများတော့ဒီတော့က EDP အဟံဆိုတာလေး မထည့်ဘဲနဲ့ပွားလို့မထည့်ဘဲနဲ့ပွားလို့လည်းရတာရှိသလိုထည့်ပြီးပွားမယ်ဆိုရင်ညွန်ကြားထားတဲ့ကျမ်းဂန်တွေလည်းရှိတယ်။ဘုန်းကြီးတို့ဝိနည်းအဖွဲ့ဝိနည်း၅ကျမ်းရှိတယ်။ဘုရားပါရဇိကံပါဠိတော်ဆိုတာရှိတယ်။ပါဇိကံပါဠိတော်အဖွဲ့ကပါဇိကံထဂရာပေါ့။အဲ့ဒီထဂရာဖွဲ့မှာတီကာ၃ဆောင်ရှိတယ်။တာရတတီကာဝိမတိတီကာဝဇိရာဘုရိတီကာဆို အဲ့ဒီဒီကသုံးဆောင်နဲ့သာရထဒီကကျမ်းကြတော့ဗာမိတ်ထားလဲဆိုအရဟံဂုံတော်ဘွားရင်ဣတိပိဆိုတဲ့ပုံလေးထည့်ပြီးတော့ဘွားရမှာဣတိပိသောဘဝဣတိပိရဟံပေါ့အကုန်ထည့်မယ်ဆိုရင်တော့ဣတိပိသောဘဂဝါဆိုတော့သောဘဝဣတိပိရဟံသောဘဝဣတိပိသမ္မာသမ္ဗုဒ္ဓောဒီဒီကဆရာတော်ကြီးကတော့သူကအဲ့လိုပွားစေခြင်းတယ်ဒါတော့သူယူဆပါဘောနော် အဲ့ဒီလိုလဲပွားလို့ရတယ်ကြိုက်လို့ပွားဒါတော့ခိုင်းဆိုနေရအရဟံပုတ်လေးတတ်တတ်ပွားလို့လည်းရတယ်ရှိကသောကဣတိပိအရဟံဒါလေးထည့်ပြီးပွားလို့ရတယ်ဒါကိုပြောတာပေါ့ဗျာဟုတ်ရဲ့သူ့ရဲ့ဂုဏ်တော်ပွားနည်းပေါ့ဘုန်းကြီးတို့ဒီနေ့ပြောမှာတော့ဗုဒ္ဓနုတိအကြောင်းသိပြီးပြီဒီဗုဒ္ဓနုတိအကြောင်းသိပြီးဘာလို့ရမလဲသူဂုဏ်တော်တွေရဲ့အဓိပ္ပာယ်ပေါ့နော်ဒီတော့ဗုဒ္ဓနုတိ အကြောင်းပြောတဲ့နေရာမှာဒီဘုရားကုံတော်ပွားတဲ့ကမ္မထာဟာဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်စေဖို့အတွက်လည်းထောက်ကူပြုတယ်။ဘာဖြစ်လို့လဲဆိုဝိပဿနာတရားထုတ်တယ်ဆိုတာစိတ်ကြည်လျောင်တန်ရှင်းအောင်ထုတ်တာ။စိတ်ကြည်လျောင်တန်ရှင်းအောင်ထုတ်တယ်ဘုရားကုံတော်ပွားနေနော်တိသာတိုင်းကြည်လင်းတယ်။အနည်းဆုံးဒီခုနကမ္မထာသရုရတကကမ္မထာ၄မျိုးဘုန်းကြီးတို့မပွားနိုင်တဲ့အတိုင်းဘုရားကုံတော်လေးပွားတယ်ချာချာနာ။၅မိနစ်10မိနစ်လောက်ပွားတယ်။ အဲစိတ်ကြည်လင်းလာပြီဆိုတရားထွင်တော်တော်ကောင်းတယ်။ဒါကြောင့်မို့သူကဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်များလည်းဝိပဿနာကိုအထောက်အကူဖြစ်စေတယ်တဲ့ဘုရားကလည်းပြောတာ။ဒါရင်လားဆိုမဟုတ်ဘူးဗျ။လူရဲ့တဏ္ဍာမှာဒီတရားထုတ်တဲ့ခါပြီးဘာလုံငန်းမျိုးတရားတရားတွေအားနည်းလာမလုတ်ချင်ဘူး။ပြင်လာလို့ညီငွေတော့ထိုင်မိုင်းလာလို့စိတ်ကလေးလံပင်မနာတာတွေဖြစ်တယ်။ဘုရားကလည်းပွားများလိုက်တဲ့ခါကျတော့တရားတရားတွေ ဟိုစိတ်တွေရောထက်သန်ရှင်လန်းလာကြည်လင်းလာအဲ့ဒီအကြောင်းတွေကြောင့်မို့ဘုရားကုံတော်ပွားမှုကအမြတ်ဆုံးဆိုစာပေကျမ်းကမြောက်မှာပြတာ။ဘာပြောလဲဝိပဿနာအထုတ်တဲ့ခါလေအကျိုးကျေးဇူးထောက်ပံ့ဖြစ်စေတယ်။ကိုယ်စိတ်တွေကိုလည်းတရားတရားတွေတိုးပွားထက်သန်ပြီးစိတ်တွေရှင်လန်းတက်ကြွစေတယ်။အဲ့ဒီအကြောင်းတွေကြောင့်မို့ဘုရားကုံတော်ပွားတာအကောင်းဆုံးလို့ဒီလိုပြောတယ်။အဲ့တော့ဘုန်းကြီးတို့ မဆုကအဲဖြတ်တော်မပေးမိဘူးတင်ဒီဖရာကုံတော်ကိုပါဘောနော်ခွင်ကအဲ့ဒီမဆုတွေရှိတယ်အဲ့ဒါတွေကအရင်တုန်းကအပေါင်းလိုက်ကြီးပို့တာအဲ့ဒါတွေခွဲပုံမှန်ရမယ်နော်ခွဲမပုံရင်အများကြီးထောက်ဖရာကုံတော်ကိုပါအဲ့ဒီဖရာကုံတော်ကိုပါကြည့်လိုက်ပေါ့နံပါတ်1ကအရဟံပုံနဲ့ပတ်သက်ပြီးတော့၅မျိုးပေါ့ဒီလိုဖွင့်တာပါဠိတော်ကော ဗမာလိုနှစ်မျိုးလုံးနားလည်အောင်ကြည်ရတယ်နော်အရဟံအသူကတော့ဒီမှာတော့အကုန်လုံးပေါင်းထားတယ်ပေါ့အရဟံအရဟံဆိုတဲ့ပုဂ္ဂိုလ်ပါဠိဘာသာအာရကတာတိအရဟံပေါ့ဗျာသူကတော့ဗာပြောလဲဆိုတော့ဝေးကွာခြင်းကိလေသာ ဝေးကွာခြင်းတိတ်ပဲပေါ့နော်ကိလေသာတို့မှာဝေးကွာတဲ့အတွက်ဝေးကွာတယ်ဆိုကိလေသာဝေးကွာတယ်စိတ်ဓာတ်တွေအညစ်အကြေးတွေစင်ကြယ်သွားတော့ပေါ့ စိတ်ညစ်ကြေးတော့ကင်းဝေးစင်ကြယ်တော်မူတယ်စိတ်တစိတ်ညစ်ကြေးတွေကင်းဝေးစင်ကြယ်နေတယ်စိတ်အညစ်ကြေးတွေကဘာလဲဆိုကိလေသာတွေပါပဲဒီကိလေသာတွေကိုတပြိုင်တည်းထက်ပယ်ရှားတာတော့မဟုတ်ဘူးဗျသူအစင်တန်းနဲ့သူပဲသောတာပတိမေရပြီဆိုရင်တော့ဒိဋ္ဌိနဲ့ဝိသေကိစ္စပဲတယ်အမျိုးပေါ့သူအစင်နဲ့သူပဲတရားရင်းမဲ့ကြရင်တော့တိတမရှိဘူးဒါပေမဲ့လို့အကုသိုလ်စိတ်တွေထဲမှာဆိုရင် လောဘခုနကဒိဋ္ဌိနဲ့ဝိသေကိစ္စဒိဋ္ဌိကဒိဋ္ဌိပါတဲ့လောဘ၄ခုရှိတယ်မောဟကဝိသေကိစ္စမောဟအကုသိုလ်က12ပါးရှိတာပေါ့အကုသိုလ်စေတသိက်ကတော့အများကြီးပေါ့နော်ကိလေသာ10ပါးလို့ဆိုပါတယ်ဒီထဲမှာတော့အကုသိုလ်စေတသိက်က14မျိုးရှိပါအဲ့ဒီထဲမှာစိတ်အနေနဲ့ရင်ပြောမယ် အဲတော့လောဘမှုစိတ်က၈ပါးရှိတယ်ဒေါသမှုစိတ်က2ပါးယမောမှုစိတ်က2ပါးရှိတယ်အဲ့ဒီမှာသောတာပန်ကဒိဋ္ဌိနဲ့ဝိသေစာပယ်ပြီးဆိုတော့ဘာတွေဗစိတ်တွေပယ်သွားတယ်လောဘမှာဒိဋ္ဌိပါတယ်လောဘဒိဋ္ဌိမပါတဲ့လောဘရှိတယ်ဒိဋ္ဌိပါတဲ့လောဘကိုသောတာပတိမကပယ်တယ်ဝိသေကိစ္စမောဟမှာလည်းနှမျိုးဝိသေကိစ္စမောဟဥဒိစ္စမောဟရှိတယ်ဝိသေကိစ္စမောဟဖြစ်သောတာပတိမကလုံးဝပယ်တာနော်အကျွမ်းမဲ့ပယ်တာ ဘာကြံလဲလို့ဒိဋ္ဌိမပါတဲ့လောဘဒေါသနှစ်ပါးကြံမယ်ဥဒိစ္စမောဟကြံတယ်အဲ့ဒီတရားတွေကို အပေကိုရောက်စေတတ်တဲ့ခြုံပြောရင်ဒိဋ္ဌိမပါတဲ့လောဘဒေါသဥဒိစ္စတော့ရဟန္တာဖြစ်မှာပဲနော်အပေကိုရောက်စေတတ်တဲ့ဒိဋ္ဌိမပါတဲ့လောဘနဲ့ဒေါသအဲ့ဒီတရားတွေကိုသောတာပတိမေကအပေကြစေတတ်တဲ့ ဒိဋ္ဌိမပါတဲ့လောဘဒေါသတွေကို သောတာပတိမှာပယ်တယ်အပယ်ကိုမကြစေတတ်တဲ့ဒိဋ္ဌိမပါတဲ့လောဘဒေါသကိုဘုန်းကြီးတို့နှစ်မျိုးထပ်ခွဲတယ်အကျဉ်းစားလူစားကြ အပယ်ကိုမကြစေတတ်တဲ့ဒိဋ္ဌိမပါတဲ့လောဘဒိဋ္ဌိဝိပယုတ်ဒေါသဒိဋ္ဌိဝိပယုတ်ပေါ့ဒိဋ္ဌိမပါတဲ့လောဘနဲ့ဒေါသကိုသက္ကရာဂိမကပယ်တယ်ဒီလိုပြောတော့ဗောဗျာ တခါဆက်ပြီးတော့ခွဲရတယ်အဲ့ဒီဘဲကိုမကြစေတတ်တဲ့အနုစာဒိဋ္ဌိမပါတဲ့လောဘဒေါသအဲ့ဒါမျိုးဒေါသကြတော့အနာဂိုင်းဘက်ကကျွေးမဲ့ပဲအနုစာလောဘကိုတော့ကာမဘုံမှာဖြစ်တဲ့လောဘရူပဘုံမှာဖြစ်တဲ့လောဘအရူပဘုံမှာဖြစ်တဲ့လောဘဒီလိုခွဲတယ်ကာမဘုံမှာဖြစ်တဲ့လောဘကိုနာဂိုင်းဘက်ကပယ်လိုက်တော့ဗျာ လောဘကြံတဲ့ရူပဘုံအရူပဘုံဖြစ်တဲ့လောဘကြံတဲ့ဥရိစ္ဆမောဟကြံတယ်အဲ့ဒါကြတော့ယန္တာရောက်မှပယ်ရှားလိုက်တယ်အဲ့တော့ကိလေသာစိတ်တွေကိလေသာတွေကိုသူ့ရဲ့မဲ့အစင်တန်းလိုက်ပယ်သွားတဲ့ခါကျဒါတွေကင်းသွားတယ်စင်ကြယ်သွားတယ်ဒီစိတ်တွေဘုန်းကြီးတို့တဏ္ဍာမှာရှိတော့စိတ်တွေညစ်ညူးလာတယ်ဘုန်းကြီးတို့တကူကြည့်လိုက်လေလူတွေကစိတ်ဆိုးနေတာသူမျက်နှာကိုသုံးမုံတာမကြည့်မလင်ဖြစ် လောဘအကြီးအကြီးနဲ့မျက်နာသုံးမုံတာမာနကြီးနဲ့ခက်ထန်နေတာမျက်နာပေါ်လွင်နေတယ်ဒီစိတ်ညစ်ကြီးတွေမရှိတော့ဘူးကင်းသွားပြီစင်ကြယ်သွားပြီဝေးသွားပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်တဏ္ဍလှမ်းကြည့်လိုက်ကြည်လင်းနေတာနော်စိတ်ကြည်လင်းပြီဆိုယောဂလည်းကြည်လင်းတယ်ခါရခါကြဘုန်းကြီးတို့ဘုရားကုံတော်နားလဲခြင်းကိုယ်နဲ့နိုင်ရှင်ကြည်ဒီလိုတွေမိတ်ထားတာရှိတယ်။အော်ဘုရားရှင်မှာငါတို့လိုလောဘဒေါသမောဟဆိုစိတ်ညစ်ကြေးတွေ မရှိဘူးမရှိတော့စိတ်ကဆင်းကျဲနေတော့ယောဂလည်းတကယ်ကိုကြည်လင်ငြိမ်းချမ်းအေးချမ်းနေတဲ့ပုံကိုကြီးပါလားအဲ့ဒီလောက်ထိဆင်ញံနှလုံးသွင်းစေခြင်းတော့ပြရတာတော့ဒါတော့အဆိုပေါ့ဗျာနော်အရဟံလောဘဒေါသမောဟစသည်ဆိုစိတ်ညစ်ကြေးတို့မှာခင်ဝေးဆင်ကြတော်မူသောမြတ်စွာဘုရားကြက်ထားမယ်နော်မကြက်လို့မရနောက်တစ်ခုသွားမယ်အရဟံသူ ပေါင်းရေတိုင်းပေါင်းဖတ်မယ်ခွဲရေတိုင်းခွဲပြီးဖတ်ရမယ်အရဟကတပုတ်ဟန်ကတပုတ်အရဟံအရဟကျတော့ယန္တူတွေကိုပြောတာပေါ့ဗျာအရအရိယန္တူတွေဟကခြေမုံတာပေါ့ဗျာခြေမုံပြီးနိုင်ယူတာနော်ယန္တူဆိုတော့ဘာပြောကိလေသာကိုကုသဏမှာကိလေသာစိတ်တွေဖြစ်လဲပူလောင်နေရတော့ ကိုမကြိုက်တဲ့ပုဂ္ဂိုလ်ကိုမနစ်သက်တဲ့ပုဂ္ဂိုလ်တွေ့စိတ်ကပူလောင်စိတ်ဆင်းရတယ်လို့ကိုယ်တဏ္ဍာမှာဒီဣလိတာတွေဖြစ်နေမယ်ဝင်းနေမယ်ဆိုပူလောင်နေရတာအဲ့ဒီကိလေသာယံသူတွေကိုဘုရားရှင်ကအရတ္တမညံနော်အဲ့ဒီရောက်တဲ့အခါကျတော့ကိလေသာအကုန်လုံးပယ်တတ်သွားတယ်လုံးဝမရှိတော့အဲ့တော့ဘုန်းကြီးတို့တဏ္ဍာမှာဖြစ်နေတာကဟိုတကယ်ယံသူစိတ်ကပါလေ ဒါကိုစဉ်းစားဖို့လိုတော့ဗောနော်တကယ်ရန်သူစစ်ကတော့ကိလေသာတွေပါပဲကိလေသာတွေဘုန်းကြီးတို့တဏ္ဍာမှာရှိနေဟာဘူလောင်စိတ်ဆင်းရတယ်မကဘူးနော်နောက်ဆုံးမကောင်းတဲ့ဘုံပေါ်ဆွဲချတာလေဒီဘုံဒီဒီကိလေသာရန်သူတွေပဲကိုယ်ရင်ထဲမှာလောဘတွေဖြစ်နေမယ်ကိုယ်စိတ်ထဲမှာလောဘတွေဖြစ်နေမယ်ဒေါသတွေမာမနဲ့ဖြစ်နေမယ်မလုံရဲတာမရှိဘူးဗျမလုံရဲတာမရှိရင်တော့မကောင်းတဲ့ဘုံဘဝကို သူကတွန်းချလိုက်မှာပို့ချလိုက်မှာကိုရန်သူကအဲ့ဒီမကောင်းတဲ့ပုံပွားတွေပို့ချလို့မရဘူးနော်အဲတော့အပြင်လူကကိုဒုက္ခပေးတာကတခါတရားမယ်တကယ်ကိုယ့်ကိုယ်ဒုက္ခပေးတာဘာလို့လဲလို့မင်းခုနကိလေသာစိတ်တွေပဲကိလေသာရန်သူနဲ့တူတဲ့ကိလေသာစိတ်တွေပဲဒါရန်သူအစ်စ်ပဲစိတ်ကြီးရတာဘာလို့ကြောင့်လဲမင်းဒီကိလေသာကြောင့်မို့လဲဘုန်းကြီးတို့တွေ ဒါတွေမြင်အောင်ကြည့်ဖို့ပေါ့နော်အဲ့ဒီစိတ်တွေကြောင့်ဘာဖြစ်လဲလဲလောဘအာကြည်လိုက်ဒေါသအာကြည်လိုက်မာနအာကြည်လိုက်ထင်ရပြောထင်ရလို့အမားတွေကျဖြစ်တော့အဲတော့အမားတွေကျဖြစ်ကြပြီဆိုရင်ဘယ်သူဒုက္ခရကိုယ်ပဲဒုက္ခရောက်တော့ဒီဘက်ဘဝမှာလည်းဆင်းရဲဒုက္ခရောက်မှမကောင်းနောက်ဘဝမှာလည်းမကောင်းတဲ့ပုံဘဝရောက်ဒီတော့ရန်သူစစ်ဟာဘယ်သူတော့လို့မေးကိုယ်စိတ်ထဲနှလုံးသားတွေမှာဖြစ်နေတဲ့ လောဘဒေါသဆိုတဲ့ကိလေသာတရားတွေမှတ်တာဟောရပေးလူကရန်သူအစင်ပေါ့ဘုရားကအဲ့ဒီရန်သူနဲ့တူတဲ့ကိလေသာတွေပေါ့နော်အရဟတမညာနဲ့ပယ်တတ်ပြလိုက်တဲ့ခါကျသူ့တဏ္ဍမှာအပူတွေငြိမ့်သွားတယ်အပူတွေလုံးဝမရှိတော့ဘုရားတဏ္ဍမှာじゃဒီကိလေသာတွေကမငြိမ့်သေးတော့ပူးနေရတာပဲအဲ့လိုမျိုးစဉ်းစားပေါ့နော်အရဟံ ကိရိတာယံသူတို့ကိုဓာတမဉဏ်ဖြင့်ပယ်တတ်တော်မူပြီးသောမြတ်စွာဘုရားဟိုရိုးရိုးရှင်းပြောရင်တော့ကိရိတာဆိုအပူပါဗျာဒီပူအပူတွေကိုကိုယ်တဏ္ဍာမှာပယ်ဖြောက်ပြလိုက်တာအပူဆိုတာကနော်ကိုယ့်ကိုပူတာရှိတယ်သူများပေးလို့ပူတာရှိတယ်သူများပေးတဲ့ပူလည်းမြူနဲ့ကိုယ့်ကိုလည်းအပူမခံနဲ့ပေါ့ချွတ်ဒီပူတွေကိုယူလဲယူတယ်ပေးလဲပေးတယ်နော်သူများကိုလည်းဒီပူတွေကပေးလိုက်တယ်ကိုယ်ပူယုံနဲ့မကောင်း သူများစီကပူလဲယူလိုက်သေးရယူပြီးသူများကိုထပ်ဖြန့်လိုက်သေးတယ်နော်အပူကတော့လက်လည်းမခံနဲ့ပေါ့ဗျာယူလည်းမယူနဲ့ပေးလည်းမပေးနဲ့ပေါ့ဘုရားရှင်ကဒီအပူကိလေသာတွေရန်သူတွေကိုဓာတမညာနဲ့ပယ်ဖြတ်ပြလိုက်တယ်ဘယ်အခါမှပူလောင်တာစိတ်ဆင်းရဲတာမရှိဘူးပေါ့အဲဒါကိုအရဟံကိလေသာရန်သူတို့ကိုဓာတမညာဖြင့်ပယ်တတ်တော်မူပြီးတော့မြတ်စွာဘုရားဒီလိုလဲဆင်ញင်ပွားများအထောက်နိုင်ပါတယ်နောက်တစ်ခုကတော့ ပါဠိရွတ်ဖတ်ပုံนี่တူတူပဲဗျဒါပေမဲ့လို့အတိပဲတော့ကွဲတယ်အရဟံဘောတန်ရာစေယကံတို့ရတ္တမညာဖြင့်ဖြစ်စည်းတော်မူပြီးသောမြတ်စွာဘုရားဘဝတွေတဘဝကြီးတဘဝဖြစ်နာကိုဘောတန်ရာဆက်လို့ခေါ်တယ်လူဝမျောပြီးကုသိုလ်ကောင်းမှုလုပ်တဲ့လူဝရောက်ပြန်တဲ့အိုရဲနာရဲသေးတယ်နတ်ဘဝမျောပြီးကုသိုလ်ကောင်းမှုလုပ်တဲ့အိုရဲနာရဲသေးတယ်မြမဘဝ ဤစုပြီးတော့ကုသိုလ်ကောင်းမှုလုပ်တဲ့ဇန်တရားတွေအထုတ်တဲ့ဇန်တွေရချိန်တန်တော့လည်းသိရတာပေါ့ဗျာအမျိုးတွေဖြစ်နေဒါကြောင့်မို့တန်တရားဆက်ဤအကန့်တို့ဘဝတန်တရားဆက်ဤအကန့်တို့ကိုရတ္တမဉာဏ်ဖြင့် ဖြစ်စည်းတော်မူပြီးတော့မြတ်စွာဘုရားဒီတော့ဒီဘဝတန်တရားဆက်ကို လေစီတတ်တာကဘာတွေလဲနော်ဝိဇ္ဇာနဲ့တဏှာပေါ့ဗျာမသိတော့လိုချင်ဒါပြိဿတ်ဘဝပြန်ကြည့်ရတော့ မသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းဆွဲလန်းတော့ပြုလုပ်ပြုလုပ်တော့ရာရှိရာရှိတော့အိုရာနာရာသေးတာခံရပြီတော့ဆိုပြီးတော့ဆုံးလို့ဆရာတို့ရဒီလိုမိတ်တယ်နော်ဘုရားကုသိုလ်ကောင်းမှုပြုတဲ့အခါမှာဘဝတစ်ခုကိုမျှော်လင့်ပြုတယ်။ဟောတထေဘဝချမ်းသာလေးမျိုးအာနာရှိတဲ့ဘဝချမ်းသာလေးမျိုးတို့နောက်ဘဝပြမဘဝချမ်းသာလေးမျိုးတို့ဒီလိုမျှော်လင့်လောက်တယ်။ဘယ်ဘဝအရောက်ရောက်ဘုံတွေအိုကြမယ်နာကြမယ်သိကြမယ်။ပြမရိနတ်တရားတို့ ဒီအိုရာပြူတာတော့မရှိဘူးပေါ့ဗျာဒါပေမဲ့လို့နတ်တရားလည်းတေကဏိကလာရုပ်ပြဆင်းပြရှိသေးပြမာရီမရှိအောင်တေတာကတော့ဘဝတိုင်းမှာရှိတယ်ပေါ့ဒီဝိဇာတဏကြောင့်မို့ဘဝတန်ဆာဆက်ကလဲပတ်နေရတယ်အဲ့ဒီဝိဇာတဏအစရှိတဲ့ပြိဿသမုပ္ပါတရားတွေပေါ့နော်ဝိဇာတဏကြောင့်ဉာဏ်နဲ့ သင်္ခါရဝိညာဏယုတ်စာရတဲ့တရားတွေဥပါဒာတွေကံတွေဒါတွေပြုတ်လောက်တာပေါ့ဗျာအဲ့ဒီအဲ့ဒီတရားတွေဘွားကြီးလက်ပတ်နေတယ်အဲ့ဒီထဲမှာဝိဇာတနာအစာရတရားတွေကိုဓာတမဉဏ်နဲ့ဖြည့်ဆည်းပြလိုက်တဲ့အခါကျဘုရားနောက်တာဘဝတွေဖြစ်เสียအကြောင်းမရှိတော့ဘဝတွေခြုံငိမ့်သွားတော့ဘဝတွေမကြုံငိမ့်သမျှဘုန်းကြီးတို့တွေအိုရအောင်မဲ့နာရအောင်မဲ့သိရအောင်မဲ့ပေါ့ဗျာဒါကြောင့်မို့ ဘောအတန်တရားစက္ကန့်တွေကိုမြတ်စွာဘုရားဘဝတွေကရပ်သွားပြီဘုန်းကြီးတို့တွေကတော့ဘဝတွေသွားကြအောင်ပါပဲနော်သွားကြတဲ့အခါမှာဘဝကြီးကိုဘာနဲ့စတော့မင်းအဝိဇ္ဇာနဲ့တဏှာနဲ့စတယ်ဘဝကိုဘာနဲ့ဆုံးလဲမင်းသိခြင်းတရားနဲ့ဆုံးဟိုခြင်းသိခြင်းနဲ့ဆုံးတတ်တယ်ပေါ့ဗျာဒါကြောင့်မို့အရဟံဘဝတန်မြတ်စေကံတို့ရတ္တမဉ္ဇဉ်ဖြင့်ဖြစ်စည်းတော်မူပြီးတော့မြတ်စွာဘုရားဒီလိုမှတ်ထားမယ်နော် နောက်တစ်ခုကတော့အရဟံစိတ်ကြရာရနိုင်ပင်မကောင်းမှုကို ပြုတော်မမူသောမြတ်စွာဘုရားအကတပုတ်ရဟံကတပုတ်ဒါပါဆိုတော့လေဆိုတော့တိတ်တိတ်ပုံလူမသိသူမသိလောက်တဲ့အကုသိုလ်တော်မျိုးဆိုတာမြတ်စွာဘုရားမှာမရှိဘူးလို့ဆိုလိုတယ်ဘုန်းကြီးတို့တွေက ဒီမဉ္ဇဏ်ဘုံညာမရသေးတဲ့ပုဂ္ဂိုလ်ရတ္တမဉ္ဇဏ်ဘုံညာမရသေးတဲ့ပုဂ္ဂိုလ်ဒီမဉ္ဇဏ်ဘုံညာမရသေးတဲ့ပုဂ္ဂိုလ်အများစုကဘာလဲဆိုလူရှိသူရှိမှတော့ဟိတ်ကြီးဟန်ညာနေကြတော့ဗောဗျာကိုယ်ရာကြတော့အများကြီးမဟုတ်တာလို့လုံးမဟုတ်တာအများကြီးပြောတာဗောနော်ဘုရားရှင်မှာတော့ရှေ့မှာကိုယ်ရာမလျှော့ဖုံးကွယ်တဲ့နေရာဆိုတော့မရှိဘူးအဲ့ဒီလိုကိုဘုရားရှင်ကစင်ကြယ်တန့်ရှင်းနေတာပြောတာ အဲကြောင့်အာရဟစိတ်ကိုယ်ရာ၌ပင်မကောင်းမှု ပြုတော်မူသောမြတ်စွာဘုရားလူရှိသူရှိမှလည်းမလုပ်ဘူး၊ကွယ်ရမှလည်းမယူဘူး။ဘုရားမှာစိတ်ကွယ်ရဖုံးကွယ်ရလျှို့ဝှက်ရဆိုတာမရှိဘူး။ရှေးရောနောက်ရောအတူတူပဲ။တာမန်ပုဂ္ဂိုလ်တွေကတော့ဟောစိတ်ကွယ်ရကြတစ်မျိုးရှေ့မှာတစ်မျိုးဒါမျိုးဖြစ်တတ်တယ်။အာရဟနောက်ဆုံးငါအရဟံကြတော့လူနာမြမတတ္တဝပေါင်းတို့ပူဇော်တို့ခံရတော်မူထိုက်တော်မြတ်စွာဘုရားဒါလေးကြည့်မယ်နော် ဒါကြောင့်ဗာပြောရလဲဆိုတော့ပူဇော်ခံယူထိုက်တဲ့ခံယူကထိုက်တန်တဲ့မြတ်စွာဘုရားဆိုလိုတာဘဇူဝပဲမြတ်စွာဘုရားရှ िख ိုရှ िख ိုပူဇော်ပူဇော်လက်ဝချီချီဘာပဲလူလူထိုက်တန်တယ်လို့ပြောမြတ်စွာဘုရားကိုတွေ့တာလက်ဦးလေးတစ်ချီလက်ဦးလေးခြိလိုက်တာနဲ့မြဲကောင်းတဲ့ပုံပါရောက်သွားတယ်အဲ့လိုထိုင် လက်ကိုမချီနိုင်ဘူးတချို့ပုဂ္ဂိုလ်မျက်လုံးလေးနဲ့ကြည့်ပြီးတော့ကြီးညိုစိတ်ကလေးဖြစ်တာနဲ့နတ်ပြည်ရောက်ပါဒါကြောင့်ထိုက်တန်တယ်လို့ဆိုတော့ပေါ့နော်အဲဒီမှာတော့ဥမာလေးပေးထားကြပါအယောင်းဝက်တစ်ခုလုံမယ်ဆိုရင်အရင်ကနည်းနည်းလေးအမြတ်ကြီးကြီးလုံမယ်ဆိုဒါလုံထိုက်တာပေါ့မြေမှာစိုက်ပြိုးလို့သီးနှံနေအများကြီးရမယ်ဆိုလည်းဒီမြေမှာစိုက်ပြိုးတဲ့နော်ပေါ့နော်ဒီတူပဲအကျိုးတုံ့ပြန်မှုကြ အင်အားအလွန်ကောင်းတဲ့အတွဲမြတ်စွာဘုရားဘယ်ပုဂ္ဂိုလ်ပူဇော်ပူဇော်ဘယ်ပုဂ္ဂိုလ်ရှ िख ိုးရှ िख ိုးထိုက်တန်နဲ့မြတ်စွာဘုရားမထိုက်တန်တာမရှိဘူးဒါအတိတ်ပဲတစ်မျိုးပေါ့နော်နောက်အကျိုးအကြောင်းအနေနဲ့ပြောအောင်ကာယီကနေခါကြီးထီအောင်ဒါတွေကအကြောင်းကုန်တော့ငါကအကျိုးကုန်တော့ပေါ့နော်အဲ့ဒီခုန၅ခုပဲကာယီကနေပြီးတော့ခါကြီးထီအောင်ကဒါအကြောင်းကုန်တော့ အဲ့ဒါကအကျိုးကုန်တော့အဲရှင်တို့ကဒီဟာစာရိုက်ခါဆောင်ကဟောပြဆရာဥစဉ်လေးတပါသူကအကာကြီးနဲ့ငါကပါဠိရုပ်ဖတ်ပုံရင်တူလို့သွားပေါင်းတာမဟုတ်ဘူးလို့ဘုန်းကြီးဆိုလို့နာအဲ့လိုမဟုတ်ဘူးလို့အရဟံလူနာမြတ်မှာတတ်တော်ပေါင်းတဲ့ကိုယ်စောတို့ကလူရင်းနဲ့ပြပြမာရီရှ िख ိုးကြတဲ့ကိုယ်စောဒါကြောင့်မို့လဲအရဟံလောဘဒေါသမောဟစိတ်ညစ်ကြေးတွေကင်းဝေးစင်ကြယ်တော်မူလို့ဘုန်းကြီးတို့ရှ िख ိုးကြကြောကြ အရဟံကိလေသာရန်သူတို့ရတ္တမညာနဲ့ပယ်တတ်ထားလို့ဘုန်းကြီးတို့ရှ िख ိုးကြပူဇော်ကြအရဟံဘောဓံရဲ့ဆက်ကံကိုရတ္တမညာဖြည့်ဆည်းတော်မူထားလို့ဘုန်းကြီးတို့ရှ िख ိုးကြပူဇော်ကြစိတ်ွယ်ရာရကလေးတောင်မကောင်းမှုမပြုတ်တတ်လို့နတ်စွာဘုရားလူနာပြမှာတတ်တွေကပူဇော်တာရှ िख ိုးတာဒါပြောလို့ရင်ဒီတော့အချင်းချင်းမှရင်ကာယီခါဝေကံကကာယီကအကြောင်းကုန်တော့မှတ်မယ်ငါကအကျိုးကုန်တော့ပေါ့ ဒါရီရောတော့ဘုန်းကြီးတို့နဲဆုံးဒါဆိုလဲဒါကုံတော်၅ချက်ရအောင်ကြက်တိုင်းကောင်းတယ်နော်နောက်ဟိုပြီးတဲ့ခါကျလည်းထပ်ပြောပါမယ်ခုလည်းပြောပါအောင်ဘုန်းကြီးတို့တရားတစ်ခုကို အားထုတ်ပြီးဆိုလို့ချင်းတစ်ခါတလေအခက်ခဲတွေရှိတယ်။အော်မမှတ်ချင်ဘူးဒီတရားကြီးစိတ်ပြက်လာတယ်။အာနာပါနာမှတ်တဲ့ပုဂ္ဂိုလ်အာနာပါနာမှတ်ရများများနဲ့ညှိငွေလာတယ်စိတ်ပြက်လာတယ်။အဲ့လိုမျိုးတွေဖြစ်တတ်တယ်။အဲ့လိုမျိုးဖြစ်လာရင် ချို့ဆရာတော်တွေကတော့ဘယ်လိုသင်လဲညီငွေညီငွေတယ်ညီငွေတယ်စိတ်ပြည့်စိတ်ပြည့်တယ်စိတ်ပြည့်တယ်ဒီလိုရှုခိုင်းတယ်ဒီလိုရှုရင်းကြောင့်လည်းတချို့ဆင်ပြေသွားတာရှိတာပေါ့နော်ချို့လည်းဆင်မပြေဘူးညီငွေတာစိတ်ပြည့်တာရပ်မသွားဘူးညီငွေတာစိတ်ပြည့်တာရပ်မသွားတော့တချို့ရိတ်တာနေပြန်ပြေးကြရောအဲ့ဒါမျိုးတွေဖြစ်တယ်အဲ့ဒီကာလမျိုးဆိုရင်ဆရာသမားတွေညွှန်ကြားတဲ့အတိုင်းစိတ်ပြည့်စိတ်ပြည့်တယ်ညီငွေတယ်ညီငွေတယ်မှတ်ကြည့်မှတ်လို့ဒီညီငွေတဲ့စိတ်ဆင်မပြေတဲ့စိတ်ကရပ်သွားရင်တော့ ကိုငကိုမှတ်နေကြဝါယောတက်ပေါ့နော်တုံ့ကန်တဲ့ဘောလေးကြည်မှတ်ပေါ့မပြောက်ဘူးဆိုရင်ဒီငိုးလိုထကရာမှာ ပြောတော့ဘုရားကုံတော်ကိုဘုရားကုံတော်ပွားရမယ်ဘုရားကုံတော်ပွားရင်စိတ်ပြတ်တာညင်းဝေတာပျောက်တယ်ဆိုတာလည်းပြောသွားအဲ့လိုပွားတဲ့အခါကျတော့ဘုန်းကြီးတို့ကမ္မထမ်းဆရာများဘာအကြံဉာဏ်ပေးရလဲဆိုတော့မအရဟံကုံတော်၅ချက်ရှိတယ်ဒီ၅ချက်မှာပါဠိလိုရောမမာလိုရောအဓိပ္ပာယ်ရအောင်ကျင့် ကြက်တာကြက်ပြီးတော့မှဆင်ញင်ရမယ်ဆင်ញင်ကြည့်လိုက်ပေါ့ဒီငါးဘုတ်တွေကဘယ်ကုံတော်လေးကတော့ကိုယ်စိတ်ထဲမှာတိတ်ကြည်ညိုတာပဲဆိုတွေ့ပါလိမ့်မယ်အဲဒါလောဘဒေါသမောဟစိတ်ညစ်ကြည်တော့ကိဝေစင်ကြတော်မူသောမြတ်စွာဘုရားဒီကုံတော်လေးမှာဒီလိုရွတ်ဆိုကြည့်တော့ကိုယ်စိတ်ထဲမှာလေးလေးနက်နက်ကိုကြည်ညိုစိတ်ဖြင့်အဲ့ဒီကုံတော်လေးစပွားဓမ္မမဟုတ်အရဟံစိတ်ကိုယ်ရရနိုင်ပင်မကောင်းမှုပြုတော်မမူသောမြတ်စွာဘုရား ဟိုဒီကုံတော်လေးပေါ်လာငါစိတ်ထဲမှာကြီးညိုလိုက်တာကြီးညိုတဲ့ကုံတော်လေးကိုစပွားရင်စိတ်ကမြန်မြန်ကြည်လင်းတယ်ခုနလိုစိတ်ကြီးညူလို့ခက်ခဲတွေဖြစ်နေရင်အဲ့ဒီကြီးညိုတဲ့ကုံတော်ကိုပွားတယ်ကြီးညိုတော့ကုံတော်ကိုဆက်တိုက်ပွားပေါ့15မိနစ်လောက်ပွားတယ်ကိုယ်စိတ်ကကြည်လင်သွားပြီငကိုကမ္မထပြန်သွားလို့ရတယ်ဒါမှမဟုတ်ဆက်မသွားခြင်းဘူးဆိုရင်ဘာလုပ်လို့ရလဲဆို ဒီအရန်ဂုံတော်ပေါ့ကိုကြီးညိုတဲ့ဂုံတော်ကိုဆက်တိုက်ပွားပြီးတော့ကိုက၅ခုလောက်ရဒီ၅ခုလောက်ဆက်ပွားပေါ့ဒီတစ်ချိန်လုံးလုံးပွားလို့ရတယ်တဏှာကြီးလုံးလုံးနောက်တစ်ချိန်ရောက်မှငကိုကမ္မထံပြန်သွားရင်ပိုကောင်းတာပေါ့နော်ဘုန်းကြီးတစ်ချိန်မှာဒီအနာဘာနာအထောက်တဲ့ဤစနစ်ကိုသွားလေ့လာပါဆရာတော်ကြီးတပါးထံရက်20လောက်ကြာတော့အဲဒီမှာတေမောကလည်းလုံးချိတ်တွေထွက်တယ်ပေါ့ဗျာ ဒီတော့သွားတွေသဖုံးတွေလည်းရောင်ရှားတွေလည်းကွဲအဓိကတော့ဘုန်းကြီးတို့ထိုင်များပြီးရေတောင်နေတာပေါ့တရားထုတ်တဲ့ပုဂ္ဂိုလ်တွေကအစာမအိမ်မှာစီကြုံဝမ်းကြုံဒါတွေမဖြစ်အောင်စီမံဝမ်းမာတယ်ရေပုံမှန်တောက်တာတော့တချို့ကစီးသွားမှကြောက်လို့မတော့ပဲနေရမဟုတ်ဘူးပြတောက်ပြရမယ်ရေကထိုင်တဲ့ထိုင်များတဲ့ပုဂ္ဂိုလ်ပို့တောက်ဖို့လိုတာပေါ့နော်အဲ့မှာဘုန်းကြီးရေတောက်ဖို့ နေရေတောက်တာနေတယ်စဉ္ညာလျှောက်တာတွေနေတယ်အဲခုနပြဿနာတွေတက်လာတာပေါ့ဗျာထိုင်တာကြတော့ရဲ20လောက်ဖြစ်လာတော့ဒီမောက်ကနေဘူးရတလုံးပြီးတလုံးထွက်တယ်ပါဇက်ကလည်းကွဲရှားကလည်းကွဲတဖုံးနေရရောင်းစားလို့တောက်လို့မဖြစ်အဲ့လိုမဖြစ်အဲ့ဒီဆရာတော်ရေဘုန်းကြီးသွားလျှောက်တယ်ဆရာတော်ဆရာတော်အနာဘာနာတော့လုံးဝလှုပ်ချင်တဲ့စိတ်မရှိတော့အဲ့တော့ဒီဆရာတော်ကြီးကဗာမိတ်လဲဆိုဘုန်းကြီးဘုန်းကြီးကိုဘုန်းကြီးခေါ်ပါတယ်ဘုန်းကြီးတဲ့ အဲ့ဒီလိုဆိုရင်အာနာမနကမ္မတာခဏရပ်ထားလိုက်တယ်ဘုရားကုံတော်ဘွားဘုရားကုံတော်ဘွားတွေကဘုန်းကြီးအကြည်ညိုဆုံးကုံတော်ဘွားတယ်သူကအဲ့လောက်ပဲမိတ်ပါတယ်ဘုန်းကြီးကမ္မထမ်းဆရာဆိုဒါဘယ်လိုဘွားမလဲဆိုသိနေတယ်လောက်ပဲမိတ်အဲခိုင်းတဲ့အတိုင်းပဲဘုန်းကြီးညမှာပဲတီဆရာတော်တော်တော်လျှောက်တော့ကိုယ့်ရဲ့တရားစစ်တဲ့ချိန်ညပဲတည်တံ့ယူတာဟိုလိုတရားစစ်ချိန်တည်းမှာရောမယ်အစစ်မခံမနဲ့ရောက်တော့အေးရနိုးတဲ့ချိန်ဆရာသမားမိတ်နိုင်တိုင်ဘုန်းကြီးပွားပါတယ် အဲ့ဒီမနေ့တစ်ချိန်လုံးလုံးပွားပါတယ်သူတို့ကဒီစနေကတနာရီခွဲလောက်ထိုင်ရတယ်စိတ်ကြည်လင်သွားတယ်နောက်ရက်တွေကျအထုလို့ကောင်းများတယ်အဲ့ဒါမျိုးပေါ့ဒီတော့အဲ့ဒါလေးလဲအသုံးချတတ်ဖို့လိုတော့ပေါ့အသုံးချတဲ့အခါကျရင်တော့ဒီအရံကုံတော်၅ပါးလုံးကိုကရအောင်ကြက်ထားဖို့လိုတယ်နော်အဲ့ဒါမှရှေ့ဆက်သွားလို့ရတယ်။ဒါနောက်တစ်ခုဒိဗ္ဗသွားကြအောင်။သမ္မာသမ္ဗုဒ္ဓောနော် တမ္မာဆိုတဲ့ပုံလေးရဘုန်းကြီးတို့တမ္မာကတပုတ်တန်ငါတပုတ်ဗုဒ္ဓကတပုတ်ဒီလိုပဲနှစ်ပုတ်ခွဲမလားသုံးပုတ်ခွဲထားမယ်နော်ပြန်ပြောမယ်တမ္မာတမ္ဗုဒ္ဓကောကိုမှတ်ထားတမ္မာတပုတ်နော်ပြီးတော့ကကြတန်ငါတပုတ်ဗုဒ္ဓကတပုတ်သုံးပုတ်ပေါ့အဲ့ဒီဗုဒ္ဓပုတ်သုံးပုတ်ဗုဒ္ဓဓာတ်လို့ခေါ်တယ်ဗုဒ္ဓပုတ်ဒီလိုလဲသုံးလို့ရပါတယ် ဘုရားပုတ်လေးကအတိဘေဟာ၃မျိုးပေါ့သိခြင်းအတိဘေလည်းရှိတယ်ဒါမှသိတော်မူပြီးတော့မြတ်စွာဘုရားပြီးတော့노ကြခြင်းအတိဘေလည်းရှိတယ်ဒါကြောင့်노တော်မူပြီးတော့မြတ်စွာဘုရားနောက်တစ်ခုကပွင့်ခြင်းအတိဘေလည်းရတယ်ပွင့်တော်မူပြီးတော့မြတ်စွာဘုရားဒီလိုအတိဘေသုံးခုကွဲပြောင်းခွဲထားတော့ပေါ့နော်ဒီတော့ဒီဂုံတော်တွေပွားတဲ့အခါကျတော့ ဘုရားကုံတော်တွေသိရှိနားလည်ဖို့ဆိုတာတရားတရားရှိအောင်နဲ့ဘုန်းကြီးမဖြစ်နိုင်ဘူးဗျပညာရှိမှမြတ်စွာဘုရားရဲ့အသိဉာဏ်ရှိမှမြတ်စွာဘုရားရဲ့ဂုဏ်တွေရည်ချင်းတွေကသိနိုင်စွမ်းရှိတယ်ဒါကြောင့်မို့ဘုန်းကြီးတို့ဘာသာပါတယ်ယုံကြည်မှုတတ်တတ်နဲ့ဘာမှလုပ်လို့မရဘူးနော် အသိဉာဏ်ကြီးတိုးတက်အောင်ဒါကြောင့်မို့ဘုန်းကြီးတို့ဒီအိန္ဒိရီ၅ပါးညီမျှတယ်မှာတတ္တာနဲ့ပညာညီမျှမယ်ပြောတာယုံကြည်မှုတတ်တတ်နဲ့သွားရင်ယုံကြည်မှုတွေလွန်ခဲ့အမှားတွေအလွဲတွေယုံကြည်မိတတ်တယ်အသိဉာဏ်မပါတဲ့နော်ယုံကြည်မှုရှိပြီးအသိဉာဏ်ပါမယ်နော်အဲ့တော့အသိဉာဏ်ရှိတဲ့တတ္တာအသိဉာဏ်မရှိတဲ့တတ္တာပေါ့အသိဉာဏ်ရှိတဲ့တတ္တာမျိုးဖြစ်အောင်ကြိုးစားတော့ ယုံကြည်မှုရှိပြီးတော့အသိဉာဏ်လည်းရှိမယ်ဆိုရင်အဲ့ဒီမှာဘုရားရှင်ဂုဏ်တော်တွေကိုကိုယ်ကကြီးညိုလေးစားလို့ရတော့ဒီတော့ဘုရားအစစ်မှန်ဆိုတော့ဘယ်လိုချင်းတွေရှိမှဘုရားဖြစ်လဲစံလို့တတ်မှတ်ချက်လို့ရှိတာပေါ့နော်အဲတာမန်ပြောရရင်တော့ဘုရားရှင်မှာသူ့ရဲ့ရုပ်ရည်လက္ခဏာကလက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်80ဒါတွေပေါ့ဗျာအဲ့ဒါမျိုးတွေလည်းသိတဲ့ ကိုယ်ပိုင်ဒီတရားတွေပြီးတော့ကဒါတစ်ခုပေါ့နောက်တစ်ခုကတော့ဘဇုထာမနီးမခံမဲ့သူကသူကိုယ်ပိုင်ညာနဲ့သစ္စာလေးပါးတရားတွေသိတာပေါ့ဗျာဒီသစ္စာလေးပါးကိုသိတဲ့ဘိုင်းမှာလေမနေ့ကဘုန်းကြီးတို့ဓမ္မစကြာသုံးမှာပြောခဲ့သလိုသစ္စာညာကိစ္စညာကတညာအဲ့ဒီသုံးမှာအဲ့ဒီဟာတွေခွဲပြထားတယ်ဒီသစ္စာတစ်ပါးတစ်ပါးမှာသစ္စာညာကိစ္စညာကတညာသုံးပါးနဲ့သိရတယ် ဒါကသူများပြောလို့သိတာမဟုတ်သူကိုယ်ပိုင်ညာနဲ့သိဥပမာဆိုပါတော့သစ္စာလေးပါဆိုဘာလဲဆိုဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဒုက္ခသစ္စာဆိုဘယ်တရားတွေခေါ်တာပဲဒီတရားတွေကလည်းဒုက္ခသစ္စာဆိုတာဉာဏ်နဲ့တရားတွေခေါ်တာမဟုတ်ဘူးဒါမျိုးပေါ့လောကီစိတ်စိတ်သိတရားတွေပေါ့ရုပ်တရားတွေပေါ့သမုဒိယသစ္စာလောဘ လောဘကိုသမုဒိယသစ္စာခေါ်တာပဲနိရောဓသစ္စာဆိုနိဗ္ဗာန်ခေါ်တာပဲမဂ္ဂသစ္စာမဂ္ဂင်၈ပါးလမ်းစဉ်ကိုမဂ္ဂင်၈ပါးတရားတွေခေါ်တာပဲအဲ့ဒီလိုသစ္စာတရားတွေကိုပိုင်ပိုင်ခြားခြားသိတာမျိုးပေါ့သစ္စာဉာဏ်လို့ခေါ်တယ်သစ္စာဉာဏ်ပြီးတော့ဘာလာမလဲဆိုတော့ကိစ္စဉာဏ်ပေါ့နော်သစ္စာဉာဏ်ကိစ္စဉာဏ်ဒါတွေကတော့တွဲနေတယ်ပေါ့နော် သစ္စာဉာဏ်ပြီးတော့ကိစ္စဉာဏ်ကိစ္စဉာဏ်ကြတော့ဘလို့မှန်မှန်ကန်ကန်သိရမလဲဆိုတော့သူကသဝုရိယသစ္စာအဲဒုက္ခသစ္စာဆိုတော့ဘာလို့မသိရမယ်တရားလဲဆိုတော့ပဋိညာယတရားပိုင်းခြားပြီးသိရဒုက္ခသဘောတရားတွေပိုင်းခြားပြီးသိရသဝုရိယသစ္စာကြပါလေပါတပပယ်ရှားရမယ်တရားနိရောဓသစ္စာဆိုတာသစ္စိကာတပမျက်မှောက်ပြုရမယ်တရား မကသစ္စာဘာဝေတဘာပွားများအထောက်အမယ်တရားအဲ့ဒီလိုတွေသိသွားတာမျိုးကိုကိစ္စညာလို့ခေါ်တယ်နော်လုပ်ငန်းသဘောကိုသိတာပါပဲကိစ္စညာဆိုတာလောက်ရမယ်လုပ်ငန်းသဘောသိတာကိစ္စညာတရားထုတ်တဲ့အခါကျတော့ဘုန်းကြီးတို့ပထမဒီတရားတော်တွေကိုသိအောင်အထုတ်လေ့လာတယ်လေ့လာပြီးဘယ်လိုကျင့်ရမယ်ဆိုတာသိရမယ်လေသိမှကွာကျင့်လို့ရမှာဘူးရမ်းကျင့်နေပဲခရီးရောက်မှာ နော်နံပါတ်1အခုလိုဓမ္မသင်တန်းနေတရားတော့ဘယ်ဆရာတော်ကသင်တယ်ဘုန်းကြီးတော်ဆိုစနစ်တကျသင်တက်ပါလေ့လာကိုအချိန်ရလေ့လာပြီးတော့နောက်ဒီလေစာပေသဘောလောက်တင်လေ့လာမှာမဟုတ်နော် လုံဒီလက်တွေကျင့်ဤထိထိအောင်လေ့လာမှာဘုရားကုံတော်ဆိုဘယ်လိုပွားမလဲမေတ္တာဆိုဘယ်လိုပွားမလဲသိရပရမတော်မေတ္တာမေတ္တာတုတ်မေတ္တာကို7မျိုးရှိတယ်ခန္ဓာသောမေတ္တာလေးမျိုးရဒါတွေသိရမှာသိပြီဘယ်လိုပို့ရမလဲဆိုဒါတွေသိရမှာကျင့်ဤပေါ့ လောက်ရမယ်လို့ကျင့်တဲ့ဤစနစ်ဒါကိုကိစ္စညာလို့ခေါ်နိုင်တယ်အဲလောက်ပြီးတဲ့အခါကျတရားတွေရသွားတယ်သိသွားတယ်ဟောငါတို့လောက်ကိစ္စတွေပြီးသွားပြီအောင်မြင်သွားပြီဒါမျိုးပေါ့ပြစ္ဆကနာညာနဲ့ဆင်ញင်သိတာမျိုးလောက်ပြီးပြီလို့သိတာမျိုးရပြီးပြီလို့သိတာမျိုးကတညာလို့ခေါ်တယ်အဲ့ဒီ၃မျိုးနဲ့သစ္စာ၄ပါးကိုသိတာပါပဲ အဲ့လိုသိပြီးတော့ကိစ္စညာကတညာပေါ့နော်ဒီတစ်ခါကျအဲသစ္စာညာကိစ္စညာကတညာပေါ့ဒီလိုသိသွားရင်ညာမျိုးပြောသမ္မာသမ္ဗုဒ္ဓဆိုတာကအဲ့ဒီလို သစ္စာလေးပါးကိုဟိုအမှန်တိုင်းသိသွားတာပေါ့လေသိသွားတဲ့အခါကျတော့ဘုရားဟာဒီဟိစံနဲ့နိုင်ရတော့ငါဟာလောကမှာဘုရားဖြစ်ပြီလို့ အဲ့ဒီလိုသိမှုသိလို့ကြေညာသွားအဲ့ဒီလိုမသိခင်ကမကြေညာဘူးဗျ။နော်သစ္စာလေးပါးတရားတွေကိုယ်တိုင်လည်းသိတယ်ကိုယ်တိုင်သိတယ်ခုနကကိစ္စညာသစ္စာညာကိစ္စညာကတညာနဲ့သိသွားတဲ့အခါမှာဓမ္မစကြာတော့မှတကယ်တရားဝင်ဝင်ခံသွားတယ်။အာဖျားဖြစ်ပြီလို့ပြောတယ်။အဲ့လိုမျိုးသိတာမျိုးကမှဘုန်းကြီးတို့ကတမန်တမုဒ္ဒလို့ခေါ်တာဟုတ်။အဲ့လိုစံမရှိရင်တော့ ဟုတ်လားဖះကသူကလည်းဖះငါလည်းဖះဒီလိုဖះမျိုးမျိုးဖြစ်နိုင်တော့အဲတော့ဖះဆိုတာဘယ်လိုစံရှိရမလဲဒီစံနေနဲ့ကြည်ရတာပေါ့ဗျာ။တော့ဒီစံနေနဲ့ကြည်ပြီးမှဖះဆိုတာပြောရတော့အဲလိုမှတ်တာ။ဒီတော့သမတမ္ဗုဒ္ဓဒီတိတဲ့ခါမှာလည်းဒီသစ္စာလေးပါးကိုသူများကပြောလို့မဟုတ်ဘူး။တရားမူညာမဖောက်မပြန်တရားမူညာမြင်ဒါတမ်းမှာပေါ့နော်။ ကိုယ်ပိုင်ညာနဲ့သိတာတန်ကိုတော်တိုင်းသာနော်အလုံးစုံတရားတို့သိတော်မူပြီးတော့မြတ်စွာဘုရားအဲတော့တမ္မာတပုတ်တန်တပုတ်ဘုဒ္ဓပုတ်သုံးပုတ်ရှိတယ်ဘုရားပုတ်နဲ့ကသိခြင်းဒိဗ္ဗဟောဟောတယ်ဒါလေးနဲ့ပတ်သက်ပြီးတော့ဘလို့ဖွင့်ဆိုတာလဲတမ္မာတမ္မုတ်တော့မဖောက်မပြန်တရားမူညာဖြင့်ကိုတော်တိုင်းသာအလုံးစုံတရားတို့သိတော်မူပြီးတော့မြတ်စွာဘုရားနောက်တစ်ခုက노ကြခြင်းနဲ့ သမ္မာသမ္ဗုဒ္ဓောကိုတော်တိုင်းသာဝါဒနာနှင့်တကွမောဟတည်သောအိပ်ပျော်ခြင်းမှာနိုးတော်မူပြီးသောမြတ်စွာဘုရားဘုန်းကြီးတွေဒီမောဟနဲ့မောဟရင်ခံဝိဇာတနာပေါ့ဗျာအိပ်ပျော်နေကြတယ်နော်ကိလေသာတွေနဲ့အိပ်ပျော်နေကြတယ်မြတ်စွာဘုရားကြတော့ဒီကိလေသာနဲ့အိပ်ပျော်ခြင်းမှာနိုးသွားတယ်ဘာဖြစ်လို့လဲဆိုအရတ္တမဉ္ဇဏ်ညာဉာဏ်ဖြစ်တော့ မောဟကကင်းကွာတော့ပေါ့နိုးသွားတော့မြတ်စွာဘုရားကြောင့်ဝါသနာနဲ့တကွပယ်တယ်ဆိုဘုန်းကြီးတို့ဘုရားယဟနာနဲ့ဣစေကယဟနာများနဲ့တမန်တမௌဒတို့မတူဘူးပေါ့ဗျာတမန်တမௌဒမြတ်စွာဘုရားတို့ကြတော့ဝါသနာနဲ့တကွကိုယ့်ရဲ့ဇယဝါသနာနဲ့တကွကိလေသာအကုန်လုံးကနိုးထသွားတာယဟနာများကြတော့ဒီဇယဝါသနာနဲ့မပေါ်ရင်မပယ်ဘူးဗျရှင်ပိလိန်နာဝိသမထေထုလို့ပေါ့လေ ဇယဝါသနာတွေကကျန်နေတယ်ကိလေသာစိတ်ကတော့ပယ်သွားပြီးနိုးသွားပြီ။ရောဘုရားကြတော့သမ္မာသမ္ဗုဒ္ဓဝါဒကိုတော့တိုင်းသာဝါဒနာနဲ့တကွာမောဟဒီပြောဣပြောခြင်းမှာနိုးတော်မူပြီးတော့မြတ်စွာဘုရားဒါအထိပ္ပယ်တစ်မျိုးပေါ့ဗျာ။သမ္မာသမ္ဗုဒ္ဓရတ္တမညာနဲ့ပေါင်းပေါ်ရရင်ကြောင့်တပိတညာတို့ရောက်တဲ့ဖြင့်အသင်အပြင်ကိုတော့တိုင်းသာပွင့်တော်မူပြီးတော့မြတ်စွာဘုရား အဓိကပြောချင်တာတော့တရားထုတ်လိုက်တယ်သောတာပတ္တိမဲ့ဖို့ရမယ်ပြီးတော့သရဂါယိမဲ့ဖို့ရမယ်ပြီးတော့နာဂါယိမဲ့ဖို့ရမယ်အရတ္တမဲ့ဖို့ရမယ်အရတ္တမဲ့ရပြီးနောက်ကတရားတွေကသူ့အတူတန်းတန်းနဲ့တန်းဖြစ်တာမဲ့နဲ့ဖို့ကြမှာအခြားကာလမရှိဘူးမဲ့ပြီးဖို့တန်းရတယ်ရတ္တမဲ့ရတယ်ရတ္တမဲ့ရပြီးနောက်ပိုင်းကြပါလားရတ္တဖို့ရမယ်ရတ္တဖို့ရပြီးပြစ္ဆုတ်ကဏ္ဍညာရမယ်ပြစ္ဆုတ်ကဏ္ဍညာရပြီးတက္ကဋ္ဌညာနေပေါ့အဲ့လိုမျိုးတင်စားပြောတော့ပေါ့ အကြာဘူးမြောက်ပွင့်တယ်လို့နေအောင်နဲ့ကြာတွေ့တဲ့အခါကျတော့ကြာဘူးကြီးပွင့်တယ်လို့ပါရိဓာတမညာနဲ့ပေါင်းဖော်တဲ့အခါရတမညာရသွားတဲ့အခါကျတဝိရညာနာတခါတည်းရရှိလာတယ်ခုနကနေအောင်နဲ့ကြာနိုင်တယ်လို့ပါပဲရတမညာရဉာဏ်နဲ့လည်းတန်းတန်းတန်းတန်းရလာတော့သူ့ရဲ့ပါရမီအစွမ်းကြောင့်တဝိရညာဆိုတရားအလုံးကို သိတဲ့ညာအဲ့လိုရသွားတဲ့အသေးအပြည့်ကိုယ်တော်တိုင်းသာပွင့်တော်မူပြီးတော့မြတ်စွာဘုရား သူများကနေအောင်ကြီးဆွမ်းကြောင်ကြာပွင့်တယ်လို့တခြားအရာတို့ကြောင့်မပွင့်တော့ဘူးကိုကိုယ်တိုင်အထုတ်လို့ဒီတရားတွေရသွားတဲ့အတွက်ကိုကိုယ်တိုင်ကြင့်ကြံလို့ပွင့်တဲ့သဘောမျိုးသိတဲ့သဘောမျိုးကိုယ်တိုင်သာပွင့်တော်မူပြီးတော့မြတ်စွာဘုရားဒီလိုမိတ်ထားတယ်ပေါ့ဗျာပြီးတော့မှအောက်ကလေးသွားမယ်နော်ဝိဇ္ဇာစရဏတမန်တို့ဒီဒိဗ္ဗေလေးသွားကြအောင် ဝိဇာစရဏတမ္မနောဒီမှာတော့ဝိဇာဉာဏ်၃ပါးဝိဇာဉာဏ်၈ပါးစရဏ15ပါးလို့ ਨੇ ပြည့်စုံတော်မူသောမြတ်စွာဘုရားဒါလေးပြောသွားတယ်အဲ့ဒီမှာလေဘုန်းကြီးတို့ဒီဂုဏ်တော်၉ပါးရဲ့အတိပဲနောက်ပိုင်းမှာအဲ့ဒါလေးကြည့်မယ်နော်နောက်ပိုင်းကိုကိုကြည့်ရင်ရှိသေးလားနောက်မှာဂုဏ်တော်၉ပါးရဲ့နောက်ဆုံးစာအောက်ကိုဆက်ဆွဲလိုက်အတိပဲရှင်းလင်းချက်အဲ့မှာအဲ့မှာရပြီ ဝိဇ္ဇာဉာဏ်၃ပါးဆိုဝိဇ္ဇာ၃ပါးရဲ့ဉာဏ်ကအိမ်မှာပါပါပဲဖြစ်ဝိဇ္ဇာဉာဏ်၃ပါးဆိုပုရိအာပေါ့ဗျာဘုန်းကြီးတို့အချင်းချုပ်ပြောရင်ဘုရားရှင်ကဘုရားလောင်းကဗောဓိညောင်မရောက်မှာသူတိယဆိုတဲ့မျက်ရည်တမပေါ့မျက်ရည်ပြတတ်ဘဝအကြောင်းပြုတဲ့ပုဂ္ဂိုလ်ကရှင်းရှင်းတော့ရဟန်းတော်များအိန္ဒိယပေါ့ဒီလေထုံတန်းစင်မှာတရားအထုတ်မယ်တရားကျင့်မယ်ဆိုအဲ့ဒီမျက်ခင်းမျက်ကိုအခင်းလုပ်ပြီးတော့ ထိုင်လေးရှိတယ်အဲတော့ဖရာလောင်းကဒီဗောဓိညောင်မင်းကိုကြွတဲ့အခါမှာမျက်ရည်သမားတွေ့တယ်တွေ့တဲ့အခါကျသူကမျက်ထုံးကြီးထလာတော့ဒီမျက်ကိုရှစ်ဆုပ်လှူလိုက်တာဘုရားကြီးကဗောဓိပင်ရဲ့အရှိဘက်ပေါ့အရှိမျက်နှာလက်အဲ့ပေါ်မှာမျက်တွေဖြန့်ခဲလိုက်တယ်မျက်တွေဖြန့်ခဲပြီးတော့ဒီနေ့ညတော့ဘုရားမဖြစ်သေးငါမထတော့ဘူးဆိုအဲ့ဒီနည်းနဲ့ကျင့်ကြအထောက်တာအဲ့ဒီနည်းနဲ့ကျင့်ကြအထောက်တာ ကျင့်ရာထုတ်တော့ပထမဆုံးပါလဲဆိုနေဝိမိဒီဝဗုဒ္ဓမှာမနကလာနောက်ဆက်တယ်ဒါအောင်မြင်သွားတယ်ပေါ့ဗျာပြီးတဲ့အခါကျတော့ညင်300ပရမယာမှာမနအောင်ပြတော့ပဲပိုးဝင်နိဗ္ဗာန်ဒုတိညာဆိုဘဝတွေနော်ဘုန်းကြီးတို့ကိုယ့်ဘဝကိုရှေးအတိတ်ဘဝဘဝဘဝများစွာဘုန်းကြီးတို့ဖြစ်ခဲ့ကြတယ်နောင်လည်းဖြစ်အောင်ပါပဲရတ္တမညာဘုန်းညာမရသေးပိုးဝင်နိဗ္ဗာန်ဒုတိညာ ဘုရားရှင်ဘုရားလောင်းဟာသူ့ရဲ့ဘဝနော်ဘုရားနိယတဖြာရိပန်းစင်စီရစပြီးတော့နိယတဖြာရိရတရားဆိုင်ဘဝ949ဘဝ950ဘောပေါ့ဒါတွေအကုန်ပြန်မြင်တယ်ဘုရားလောင်းကသူ့ဘဝတွေမြင်တယ်လို့ဘုရားရှင်ကသူ့ဘဝတွေပြန်မြင်တယ်လို့တခြားပုဂ္ဂိုလ်တွေဘဝတွေလည်းပြန်မြင်မြင်နိုင်တယ်ဒါပေါ်ဝင်နိဝဒနာနုသိညာပေါ့ဒေဝစကုညာဆိုအဝေးနီးအကြည်သေးအကုန်လုံးမြင်နိုင် နိုင်တဲ့ညာမျိုးပေါ့ဒိဗ္ဗစကုညာဒါပုတိအချင်းချုပ်ပြောကြအာတဝခယညာအာတဝတရား၄ပါးပေါ့ကာမတဝအာယုံ၅ပါးကာမဂုဏ်တရားနှစ်သက်တာမြန်နိုးတာသုံးဖို့လူပုံနတ်ပုံနှစ်သက်မြန်နိုးတာကာမတဝဒီညာရတော့ဒီပုံတွေနှစ်သက်မြန်နိုးမရှိဘူးဘဝတဝဆိုတာရူပဘဝရူပပုံတွေကိုနှစ်သက်မြန်နိုးဒန်ဆန်ရတဲ့ပုံကိုပြောတာအဲ့ဒီလောဘတဏှာတွေကိုလည်းကုန်သွားတယ်ပေါ့ ကာမတဝဘဝတဝဒိဋ္ဌာတဝဒီယုံနံတရားတို့ငါသူတော်ဘာယောက်ျားမိမထိမတ်တာအတ္တကောဝိညာဉ်ကောထိမတ်တာဒီဒိဋ္ဌိယ62ပါးရှိတာပေါ့နော်မှားတဲ့ယူဆတွေချုပ်ပြောရင် အကြောင်းပဲတဲ့ဒိဋ္ဌိအကျိုးပဲတဲ့ဒိဋ္ဌိအကြောင်းကျိုးနှစ်ခုလုံးပဲတဲ့ဒိဋ္ဌိဒါအခြေခံဒီ၃ခုပဲပြီးမှ64နှစ်ခုပွားထွက်လာတာအဲ့ဒီဒိဋ္ဌိဒိဋ္ဌာတဝါကိုလည်းပယ်တယ်နော် အကျိုးကြောင့်အရာလို့အကျိုးကြောင့်ဆက်ဆက်ဖြစ်နေတယ်ဆိုရင်ဒါအကြောင်းလည်းလက်မခံဘူးအကျိုးမရှိဘူးအကျိုးအကြောင်းမရှိဘူးဆိုတော့လက်မခံတာပျောက်သွားတယ်အကျိုးမရှိဘူးဆိုတော့လက်မခံတာပျောက်တယ်အကြောင်းကျိုးလက်မခံတဲ့ဝါဒလည်းလိုလိုပျောက်သွားတာပြီးတော့အဝိဇ္ဇာတဝါအရတ္တမညာရသွားတဲ့အခါကျတော့ကိလေသာတွေအကုန်လုံးဖြည့်ဆည်းပြလိုက်ပယ်တတ်ပြလိုက်တယ်ဒါကြောင့်အာတဝခေယညာတော့ကိလေသာအာတဝကုန်စီတတ်တဲ့ရတ္တမညာ ။အဲဝိဇာညာ၃ပါးတော့ဒါကိုပြောပါတယ်။နောက်ဆက်ကြည့်မယ်။ဝိဇာညာ၈ပါးဝိပဿနာညာနော်တရားထုတ်တဲ့အခါကျအနေဆဒုက္ခအနတ္တကိုယုံ nant တရားလုံးသိတဲ့ညာဒါသက်ရေးကြည့်ရနော်ဒီတော့ဝိပဿနာအထုတ်တယ်အထုတ်တယ်ဆိုပြီးတော့ပြီးတဲ့အခါကျတော့ဝိပဿနာကဲဝိပဿနာထွင်ပြောစမ်းပါဆိုဝိပဿနာရဲ့အတိပ္ပာမသက်ရအောင်ဘယ်လိုမှလည်းဝင်လေထွက်လေဖြစ်တယ်မှတ်တယ်ဗျာဖောက်ပြီးမှတ်တယ်ဗျာဆိုဘယ်မှဝိပဿနာညာမဖြစ်ဘူး နော်ဝိပဿနာဉာဏ်ဆိုတာကယုံနာတဘာဝတွေကိုဒုစအိဋ္ဌဒုက္ခအနတ္တမြောင်ရှုရတယ်အဲ့ဒီလိုပြောတတ်မှဝိပဿနာလို့ပြောလို့ရတယ်အဲ့ဒါမှဝိပဿနာဉာဏ်ဖြစ်တယ်ဒါလေးမှတ်ထားမယ်နော်အဲ့တော့ဝိဝိဇာ၈ပါးဝိဇာဉာဏ်၈ပါးထဲမှာဝိပဿနာဉာဏ်ပါတယ်တရားထုတ်တဲ့ကဝိပဿနာဉာဏ်ဖြစ်အောင်အားထုတ်ရတယ်ပြီးတော့စေတောပရိယဉာဏ်သူများစိတ်ကိုသိတဲ့ဉာဏ်ဒါကနာဘုန်းကြီးအနာဘာနာနဲ့အထုတ်တော့ အဲ့ဒီဆရာတော်ကြီးတော့နီးခံတယ်အဲ့ဒီတော့ငါအဲ့ဒီဆရာတော်ကြီးကဗမာပြည်မပြန်ပြေဘူးဒီမှာပဲနေတာများတယ်ဒီမှာနေတဲ့များတဲ့ချိန်မှာအရှေ့တိုင်းမှာရှိတဲ့ဂျပန်တို့ကိုရီးယားတို့ထိုင်ဝမ်တို့စရှိတဲ့တပည့်ကမ္မထန်ဆရာတွေသင်ပေးလိုက်တော့စာနေရလာကြဒီရောက်တော့သူဒီလာထုတ်ကြချို့နိုင်ငံနဲ့ဒီနိုင်ငံဝင်လို့လွယ်တော့ဘုန်းကြီးတို့နာဝတခေကဒီရောက်တော့သူတို့ဇန်နေရခဲ့တယ်ဆိုတော့ ဆရာတော်ကြီးကစစ်ဆေးကြည့်တော့အကုန်လုံးလွဲနေတယ်တဦးတယောက်တည်းလွဲတာမဟုတ်တော့အများကြီးလွဲကြတာလေကားနိုင်လောင်လောင်ကရှိတယ်ယောဂီတွေအကုန်လွဲနေတယ်ဆရာတော်ကြီးကကာဒီလေးညှိနေအင်းခက်တော့တာပဲသူတို့စိတ်ကိုလည်းကိုယ်မမြင်နိုင်တော့တော်တော်ဆုံးဖြတ်ခက်တာပေါ့ဘယ်မှာသူကရတယ်ပြောတကယ်တကယ်ကြလို့မရဘူးဖြစ်တာမျိုးတွေဒါမျိုးတွေဖြစ်တာဒါကြောင့်ဒီရုပ်တရားတွေကခွေးတို့မင်းနိုင်မှ ဘုရားတို့သိနိုင်ပါလေဒီတိုင်းတော့သူများစိတ်ကိုမသိတယ်သူကအမှန်လျှောက်တာအမှားလျှောက်တာယောဂီတွေပုံမှာဆုံးဖြတ်တော်ခက်တယ်။ဒါကြောင့်မို့လဲကမ္မဋ္ဌာန်းဆရာများမှားပြီးဆုံးဖြတ်နေတာဖြစ်တော့ဖြစ်နိုင်ပါမနောဘေဒီညာမိမိခန္ဓာကိုယ်တွင်မှာလားတူကိုယ်တစ်မျိုးစိတ်ဖြင့်ဖန်ဆင်းဖန်ဆင်းနိုင်တယ်ဒီကတော့ခြားပုံစံကိုရှင်းစုလပန်လို့လို့ပေါ့ ဆုလပံကိုအများကြီးဖန်ဆင်းပြလိုက်တာဒေဝသောတာဉာဏ်နာနာကဲ့သို့အဝေနိကြီးသေးအကြီးကြားနိုင်တဲ့ဉာဏ်အတိဝိဒဉာဏ်ဆိုမြေလေးကိုမိုးပြန်တကူနော်အဲ့လိုမျိုးမျိုးဖန်ဆင်းနိုင်တဲ့ဉာဏ်တွေခေါ်တော့အဲတော့ရှိက၃ပါးနဲ့ဒီ၅ပါးပေါင်းလိုက်တာဝိဇာဉာဏ်၈ပါးဖြစ်တာပါနောက်တစ်ခုကတော့စရဏ၅ပါးဒီဝိဇာနဲ့ဝိဇာ၃ပါးဝိဇာ ဝိဇာညာ၃ပါးဝိဇာညာ၈ပါးဒါကအသိဉာဏ်တွေကိုဆိုလိုတယ်စရဏ15ပါးသွားမယ်နော်စရဏ15ပါးဆိုတော့ဒါကျင့်ရမယ်တရားတွေဘုန်းကြီးတို့အလုံးတစ်ခုလုံးတဲ့ခါကျတော့ဘုရားတရားလုံးပဲလုံးလို့ဘယ်လုံးငါမယုံကြည်ချက်ရှိမှလုံးလို့ရတယ်ယုံကြည်ချက်မရှိရင်ကျင့်လို့မရဘူးဒါကြောင့်အနည်းဆုံးကုသကအကုသကရှိတယ်အဲ့ဒီကုသကအကုသအကျိုးတွေရှိတယ်ဒီလောက်တော့ယုံကြည်မှုရှိရတယ် ရဏသုံးပါးပေါ်မှာယုံကြည်မှုရှိရမယ်ရှေးဘဝနောက်ဘဝအစာရည်တွေပေါ့ဒါတွေလည်းယုံကြည်မှုရှိမှဒါလောက်ချက်တယ်ကျင့်ပြတ်တယ်ယုံကြည်မှုကလည်းဆရဏမှာပါရတော့ပေါ့တတိနော်ယုံကြည်မှုရှိမှတတိရလည်းဒီပေါ်မှာကောင်းမှုဆိုင်ရာမှာအမှားရတာတွေအထုတ်ချင်တာတွေလောက်ဖြစ်တော့ဤဒီမကောင်းမှုတူဆိုင်မှာအရှက်ကြောက်ရှိမှလည်းလောက်ဖြစ်တော့ဥဒ္ဒပအကြောက်ပေါ့နော် ဘယ်လုံကမဆိုအဆက်ကြောက်ရှိမှကုသိုလ်ကောင်းမှလုပ်ဖြစ်နေအဆက်ကြောက်မရှိတော့ကုသိုလ်မလုပ်ပြီးအကုသိုလ်တွေပဲများတယ်ဝိရိယလုံးတဲ့ခါမှာလည်းတကယ်ကိုကုသိုလ်ကောင်းမှုတွေအထုတ်တဲ့ခါမှာလုံလဝိရိယရှိမှလုပ်ဖြစ်တယ်ဘုံလဝိရိယမရှိနေခပ်ပြော့ပြော့ခပ်ရော့ဆိုရင်လည်းဘာတရားမှမရပါဘူးတုဒ္ဒတုဒ္ဒမှာတော့ဒီမှာအကြမြင်များမှုဆိုတော့ဒီကြည့်မဲ့တရားတွေမှာကိုကလေးလာထားမယ် စနစ်တကျလေ့လာမယ်လေ့လာပြီးတော့မှဒီမှာပညာကဝိပဿနာဉာဏ်မဲ့ဒီပညာကအရာရာတတ်သိမှုဆိုပြီးတော့ဘာသာတွေကဆရာတော်ကြီးကပြန်လာတကယ်တမ်းကျတော့ဝိပဿနာဉာဏ်မဲ့နော်ဒီပညာကအကြမ်းမြင်ရပြီးရင်ဒီဟာတွေကိုဝိပဿနာဉာဏ်ဖြစ်အောင်အထောက်ဝိပဿနာဉာဏ်ဖြစ်မှစရဏဆိုတာလည်းပြီးဆုံးတယ်ဒီအရာရာတတ်သိမှုလိမ္မာမှုဆိုတာအဲ့ဒါမှတ်ထားပါဝိပဿနာဉာဏ်ပဲနော် ဒီတော့ဝိပဿနာဉာဏ်ကနှစ်ဖက်လုံးမှာပါတယ်ဟိုဝိဇာဉာဏ်သုံးပါးဝိဇာဉာဏ်၈ပါးဉာဏ်ဘက်မှာပါလဲဆရဏဘက်မှာလဲပါတယ်နှစ်ဖက်လုံးပါတယ်လို့မှတ်တာဒီပညာကဝိပဿနာဉာဏ်ပညာလို့မှတ်တာမယ်ဘောဓနာမတ္တညုတာစားတော့စားတဲ့အခါမှာဒီစားတော့ရမယ်တိုင်းတာဗမာမနာလည်းသိရတယ်ပြီးတဲ့အခါကျတော့ဒီသိမသိကိုယ်နဲ့သိမသိတော်မတော်ဒါတွေလည်းနိုင်ချင်းစားတော့ရတယ် စားတော့မယ်ရည်ရွယ်ချက်မရည်ရည်ချက်ထားမယ်ရည်ရွယ်ချက်မထားမယ်ရည်ရွယ်ချက်ဒါတွေရောလှပဖို့ခန္ဓာကိုယ်ပြည့်ပြီးကိုစားတော့မဟုတ်ဘူးသူတော်ကောင်းတရားကြီးကျင့်ဖို့ကြံဖို့အထောက်ဖို့ဝိညာအတိတ်တွေမဖြစ်ဖို့ဟောင်းတွေမတိုးပွားဖို့ဒါမျိုးရည်ရွယ်ချက်နဲ့စားတော့ဇာဂရိယနိယောကနူလိုကြအိမ်မို့အိမ်နေနေဘူးဆိုလိုတာကတော့ထထကြကြရှိရမယ်နော်တရားထုတ်ပြီးဆိုအိမ်နေနေပါပြီးတော့ အထောက်မှုတွေများများရှိရတော့သီလသီလနေ့စဉ်သီလတွေစင်ကြအောင်တောက်စောင့်ထေးရတယ်ယောဂီယောဂီသီလပေါ့၅ပါးသီလအနည်းဆုံးဘုန်းကြီးရဟန်းကရဟန်းသီလသီလရှင်သီလရှင်သီလကိုရင်ကကိုရင်သီလအိန္ဒိယတံဝရသီလနော်မျက်စိနားလျာကိုယ်စိတ်ကိုထိန်းရမှာမဟုတ်ဘူးအဲ့ဒီမျက်စိနားလျာကိုယ်စိတ်မှာဖြစ်ပေါ်လာတဲ့လောဘဒေါသတွေမဖြစ်အောင်ထိန်းရအဲ့ဒါရေးကြည့် မျက်စိပိတ်ထားအောင်လည်းမရဘူးနားပိတ်ထားအောင်လည်းမရဘူးနားပိတ်ထားလဲလောဘစိတ်ကဝင်ပါပဲမျက်စိပိတ်ထားလည်းဝင်ပါပဲနော်အဲ့ဒီဟာတွေတွေးပြီးတော့လောဘတွေဖြစ်နေမယ်ဒေါသတွေဖြစ်နေမယ်ဆိုရင်အဲ့လိုမျိုးဆိုလိုတာမဟုတ်ဘူးနော်မြင်သမျှကြားသမျှတွေးထိသမျှစားသမျှအာယုန်တွေမှာ လောဘမဖြစ်အောင်ဒေါသမဖြစ်အောင်သဘောကြရင် လောဘဖြစ်တော့ဗျာသဘောမကြရင်ဒေါသဖြစ်တော့အဲ့ဒီလိုမဖြစ်ရအောင် ကိုအိန္ဒိတွေကိုထိမ့်နိုင်ရမယ်ဒါကိုတတိနဲ့ထိမ့်ရမယ်ဒါကတစုပေါ့နော်ပထမကဘုန်းကြီးတို့သရပညာဝေဒီခုနကသရတိသရတိဟိရိဥဒ္ဒဘသူတုဒ္ဒဒါဘာဝနာများဉာဏ်ပညာဒါကလေးခုကဒါဘယ်နှခုလို့ခုနှစ်ခုပေါ့နော်ဘယ်နှစ်တစ်နှစ်သုံးလေးငါး၆ခုအဲ့ဒီဟာကသူတော်ဘာဥစ္စာခုနှစ်ပါးလို့ခေါ်တာပေါ့နော် အဲ့ဒါတစုပေါ့နောက်တစ်ခုကဘောဓနာမတ္တညုတာရဲ့ဘောဓနာမတ္တညုတာသာဂရိယနုဘောကပြီးတော့တဝရအိန္ဒိယဒါလေးစုကတစ်ခုပေါ့နော်အဲ့ဒီလေးစုကတတွဲပေါ့အဲ့လိုလေးခွဲမှတ်ထားတယ်နော်ပြီးတဲ့အခါကျတော့နောက်ဆုံးကဇံပေါ့ဒါသမารီလုံငန်းပိုင်းဆိုင်ရာပရမန္တဒုတိယတတိယသုဒ္ဓဇံအဲ့ဒီဇံသမารီဖြစ်အောင်လုပ်ရတာတတွဲပေါ့ ဒါမျိုးလေးတွဲထားမယ်သူအစုနဲ့သူအဲ့ဒီစုအဲအကုန်လုံးပေါင်းလိုက်လို့ရှိရင်တော့15ပါးပေါ့ဒါဆယ်လနာ15ပါးဒါကျင့်ရမယ်15ပါးအဲတော့ဒီမှာဘုန်းကြီးတို့ပြောချင်တာဗာလဲဆိုတော့ဝိဇ္ဇာဆရဏတမ္မာနာမှာဝိဇ္ဇာဝိဇ္ဇာနဲ့တမ္မာနာတခုတွဲမယ်ဆရဏနဲ့တမ္မာနာတခုတွဲမယ်နော်ဟိုဘက်ပြန်သွားမယ်နော်ဝိဇ္ဇာဆရဏတမ္မာနာပြန်သွားမယ်အပေါ်ပြန်သွားမယ် ဝိဇ္ဇာစရဏတာမဏမှာဝိဇ္ဇာကဝိဇ္ဇာကိုစရဏနဲ့တွဲမယ်စရဏတမ္ပဏကိုဝိဇ္ဇာစရဏတမ္ပဏဝိဇ္ဇာနဲ့တမ္ပဏတွဲမယ်စရဏနဲ့တမ္ပဏတွဲမယ်ဝိဇ္ဇာဆိုတာအသိဉာဏ်နဲ့ပြီးဆုံးအောင်လည်းအထောက်ရမယ်သိဉာဏ်နဲ့သိဉာဏ်ရှိရမယ်ရရမယ်အဲဒီသိဉာဏ်ရဖို့ရှိဖို့ဘာလို့ဆရဏတမ္ပဏ အကျင့်နဲ့လည်းပြည့်စုံအောင်ဒီလိုနှစ်ခုတွဲပြောတာအရှင်ဘုရားအဲ့ဒီမှာကြည်လိုက်ပါဦးစဉ်းစားစရာရှိတာကဝိဇာနဲ့ဝိဇာဆိုတာအသိဉာဏ်ကြီးပြောတာအသိဉာဏ်ဆိုတာအထုတ်မှရအသိဉာဏ်အထုတ်မှရတယ်ဘာဖြစ်လို့ဒီမှာစရဏဝိဇာတမ္မာနမဆိုရင်ဝိဇာစရဏတမ္မာနဆိုတယ်လေဒါမေးစရာရှိတာပေါ့နော်ဒီအသိဉာဏ်ဆိုတာကျင့်မှရတာမကျင့်မဲနဲ့မရဘူး ဒီမှာပြောလို့ရပါလဲဆိုတော့ဖះကြတော့သိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းသိတယ်ဒါကိုပြောချင်တာဒါကြောင့်ဝိဇ္ဇာဆန္ဒတမ္မာတော့ဒီလိုမင်းပြီးတော့ဘုန်းကြီးတို့အများနာလေအောင်တရားကိုဗမာလိုပြရင်တော့ဝိဇ္ဇာဆန္ဒတမ္မာတော့အတိနဲ့ကျင့်တစ်ထပ်သေးကြအောင်ကျင့်ကြံတော်မူသောမြတ်စွာဘုရားအဲ့ဒါဆိုပို့ကောင်းတယ်ပေါ့ဒီလိုလဲအိဗတ်တစ်မျိုးမှတ်ထားမယ်ဝိဇ္ဇာဆရဏတမ္မာတော့အတိနဲ့ကျင့်တစ်ထပ်သေးကြအောင် ကျင့်ကြံမှုကျင့်ကြံတော်မူပေသောမြတ်စွာဘုရားအဲ့လိုမှတ်ထားမယ်ဒီအသေးပဲကတော့ပိုရှင်းတာပေါ့ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေကြတော့သိတဲ့အတိုင်းမကျင့်ဘူးသိတာတွေအများကြီးပါဗျာသစ္စာလေးပါမသိဘူးလားသိတာပဲပရိစ္ဆသမုပ္ပါတရားတွေသိလားဆိုသိတာပဲဒါပေမဲ့တကယ်ကျင့်နိုင်လားဆိုမကျင့်နိုင်ဘူးဗျာနော်အကြောင်းအတိနဲ့အကျင့်တထတဲ့အကြောင်းကျင့်ကြံတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားကြားကြည့်လို့မဟုတ်ဘူး ကျင့်တဲ့အတိုင်းသိတယ်သိတဲ့အတိုင်းကျင့်တယ်ဒါကြောင့်မြတ်စွာဘုရားဘုန်းကြီးတွေလူတွေနတ်တွေကရှ िख ိုးကြတယ်ပူဇော်ကြတယ်ပေါ့ဗျာဒါကြောင့်ဝိဇာဇဏတမနာဆိုဂုံတစ်ခုရဒါနဲ့ပတ်သက်ဘုန်းကြီးတို့နည်းနည်းပြောစရာရှိလို့နော်ခုတော့6နိုင်တော့ထုတ်ကနေနေဒီအဲ့ဒီဝိဇာတမ္ပနာနဲ့ဆရဏတမ္ပနာတွေစွန့်ကိုလေဒီဆရာတော်ဘုရားရသူ့ရဲ့ပါရမီဒီပနီမှာရေးထားတယ်သူကတော့ဝိဇာတမ္ပနာဝိဇာမျိုးစေ့လို့ အဲ့ဒီစာရဘုရားကြီးကသုံးတယ်စရဏတမနောစရဏမျိုးမျိုးစေးလို့ဒီလိုသုံးတာအဲ့ဒီစာရဘုရားကြီးကဗာမိတ်လဲဆိုတော့ဝိဇာမျိုးစေးကဉာဏ်မျိုးစေးပေါ့ဗျာဝိဇာဝိဇာမျိုးစေ့ကအောင်မြင်ပြီးစရဏမျိုးစေ့အကျင့်မျိုးစေ့မအောင်မြင်ဆိုရင်လည်းပဲသူကမဟုတ်ကိုနှိပ်ပါမရနိုင်ဘူးတခါအကျင့်မျိုးစေ့ပေါ့စရဏမျိုးစေ့ကအောင်မြင်ပြီးတော့ဝိဇာမျိုးစေ့ အသိဉာဏ်မျိုးစီကမအောင်မြင်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်တရားမရနိုင်ဘူးသူကဥပမာလေးနှစ်ခုနဲ့ထိုးပြသွားတယ်နံပါတ်1ကတော့ဗာလဲဆိုဘုန်းကြီးတို့မနေ့ကတော့ပြောပါတယ်ဒီဓမ္မပဒအထကရမှာနာတယ်မဟာဒနာတထေသဇနီးမောင်နာပေါ့သူတို့ကအတိတ်ဘဝတုန်းကတော့ဝိဇ္ဇာမျိုးစီဉာဏ်မျိုးစီအောင်မြင်တယ်စရမျိုးစီကမအောင်မြင်တဲ့အတွက်သူတို့ကမက်ဖို့နေပါမရခဲ့ဘူး ဖြစ်ပေါ်မှာဘာလို့လဲဆိုတော့မဟာဒနာတထေတာဇနီးမောင်နှံနှစ်ယောက်ပေါ့မြတ်စွာဘုရားနဲ့တွေ့တယ်တွေ့တဲ့အခါကျတော့ငယ်တော့မတွေ့ဘူးသက်ကြီးမှငယ်တော့ကလေး80တထေတာတွေပေါ့ဗျာနော်မိဘကသိချမ်းသာတော့ဘာဖြစ်လဲတော့ငါတို့သားတွေပညာသင်စရာမလိုပညာသင်နေပင်ပန်းနေရမယ်ဒီကလေး80တာတွေစားလို့တောက်လို့မကုန်ဘူးပျော်ဖို့ပါဖို့ ဒီလိုပဲကောက်ကိုခုံဖို့ဒီလောက်ဒါပဲသင်ပေးတယ်သူနဲ့ရတဲ့မိန်းကလေးကလည်းဒါပဲတတ်တယ်နောက်တော့စားတဲ့ပုံကုန်နဲ့တွေ့တော့တော့ဟာစားမူကယူနေအကုန်ကုန်တော့ကုံကုံတော့ဗာဖြစ်လာတယ်တက်ကြီးတဲ့ရွယ်ပေါ့တတိယရွယ်ကြောင့်အိုမင်းမဆွမ်းဖြစ်လာအဲ့ဒီချိန်ကျခွက်လေးတွေတောင်းခွက်လေးတွေနဲ့နေရကရရက တောင်းစားအဲ့ဒီချိန်မှာမှဘုရားတွေ့ဘုရားတွေ့တဲ့ချိန်မှာဘုရားနဲ့ရှင်အနန္ဒမိတ်ငယ်တာပဲ အနန္နာတဲ့ဒီမာရဏတထေဇနီးမောင်နာ ပထမအရွယ်တုန်းကတတိတောင်ကားတွေရပြီးတော့တာနာဘောင်ဝင်ရှင်ယံပြုခဲ့မယ်ရှင်ယံပြုပြီးတရားအထုတ်ကြမယ်ဆိုရင်အမျိုးသားကယန္တာဖြစ်နိုင်တယ်အမျိုးသမီးကနာဂံဖြစ်နိုင်တယ်ပထမအရွယ်မှာသတိမရဘူးဒုတိယအရွယ်မှာပေါ့လေအရွယ်ကောင်းတယ် အဲ့ဒီအချိန်မှာသူတို့ကရဟန်းပြုခဲ့မယ်ဆိုရင်လည်းပဲအမျိုးသားအနာဂံဖြစ်နိုင်တယ်အမျိုးသမီးအတရာဂံဖြစ်နိုင်တယ်နောက်ဆုံးတတိယရွယ်ပေါ့တအားကြီးအိုမင်းမစွမ်းမဖြစ်ခင်အဲ့ဒီရွယ်မှာလည်းသူတို့တတိတဝကရလို့ရဟန်းပြုခဲ့မယ်ဆိုရင်လည်းအမျိုးသားကတဂရာဂံမျိုးသမီးအသောတာပန်ဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုသူတို့တဏ္ဍာမှာပြည့်စုံလုံလောက်တဲ့ဝိဇ္ဇာမျိုးစေ့တွေရှိနေလို့ ဒါပေမဲ့ဝိဇ္ဇာမျိုးစေ့တွေဘလောက်ပဲရှိလို့နေနေနော်စရမျိုးစေ့တွေကအကျင့်မျိုးစေ့တွေကချုပ်တဲ့နေတဲ့အတွက်ဘာဖြစ်လဲဖျားရှင်နဲ့အချိန်မီမတွေ့ခဲ့ဘူးအရွယ်လုံးအရွယ်သုံးပါလုံးအလုံးကြီးအိုမင်းမစွန့်ရှိတဲ့အခါမှာဖျားရှင်နဲ့တွေ့တယ်အဲ့ဒီချိန်ရောက်တော့ဘုရားရှင်ရဲ့တစ္ဆာလေးပါးတကားလို့လေလက်ခံနာယူဖို့စွန့်ရင်နေကုန်သွားပြီနော် ကျင့်ကြအထုတ်ဖို့အတွက်လည်းမဖြစ်နိုင်တော့ဒါကြောင့်မို့မညာဖွညာမရဘူးဒီတထေဇနီးမောင်ကဇနီးမောင်တော်များတော့ဝိဇာမျိုးစေ့အတိညာမျိုးစေ့တော့အောင်မြင်တယ်စရဏအကျင့်မျိုးစေ့မအောင်မြင်တဲ့အတွက်တရားမရဘူးဆိုလည်းဒီဆရာတော်ဘုရားကြီးကောက်ချက်ချပြနောက်တစ်ခုဆက်ပြီးကောက်ချက်ချပြသေးတယ်အဲ့ဒါတော့ဘုန်းကြီးတို့ဘုရားပြိဋိနိဗ္ဗာန်စံဃာနီးမှာတွေ့တဲ့သစ္စကပရပတ်ကြီးပေါ့ သူနဲ့ပတ်သက်ဘုရားသစ္စကတုတ်တံမဟာသစ္စကတုတ်တံဆိုပြီးတော့ဘုန်းကြီးတို့မူလပါဏာတမှာနှစ်တုတ်ဟောထားတယ်အရှိကြီးဟောခဲ့တာဒီပုဂ္ဂိုလ်ကကြတော့ဘယ်လိုဖြစ်လဲဆိုတော့စရဏမျိုးစေ့တွေအောင်းအောင်မြင်မြင်တော့သူကလောက်ခဲ့အကျင့်မျိုးစေ့ဒါပေမဲ့လို့အသိဉာဏ်ရအောင်စနစ်ကြအမထုတ်ခဲ့ဘူးဒါကြောင့်မို့ဒီမှာဘုန်းကြီးတို့ခဏပြောတယ်တရားထုတ်တဲ့ကာယကျင့်နေအောင်လည်းမလုံလောက်ဘူးအသိဉာဏ်ဖြစ်ရမယ် ဝိပဿနာဉာဏ်ဖြစ်ရမယ်ဝိပဿနာဉာဏ်မဖြစ်ရင်တော့ဘုန်းကြီးတို့ပါရမီမဖြစ်ဘူးဗျအဲ့ဒါကိုပြောချင်တယ်ခါလေးလေးကျင့်တော့ကျင့်နေကြပါရဲ့ဘာညာမှမဖြစ်ဘူးဒါကြောင့်ညာဖြစ်အောင်ဘုန်းကြီးတို့ guideline ပေးရပါတယ်သစ္စကပရဝေကအဲ့ဒီပြဿနာတက်တာပဲသူကဟုတ်လားစရဏမျိုးသေးတော့အောင်မြင်မြင်ထူထောင်ခဲ့တယ်ဒါပြဝိပဿနာဉာဏ်မျိုးစေ့ဝိဇ္ဇာဉာဏ်မျိုးစေ့အောင်မအောင်မြင်ခဲ့ဘူး မအောင်မြင်တဲ့အတွက်ဘယ်လိုဖြစ်လဲဆိုတော့သစ္စာလေးပါးနဲ့ပတ်သက်တဲ့စကားတွေကိုဘုရားထံကြားနာတယ်ဘုရားထံရောက်လာတယ်ဘုရားနဲ့တွေ့တယ်နော်တွေ့ပြီမဲ့လို့ तू ကအတိတ်ဘဝတုန်းကဝိဇာညာမျိုးစိတ်ညာမျိုးစိတ်ကိုအောင်မြင်မြင်မထူထောင်ခဲ့တဲ့အတွက်မြတ်စွာဘုရားကခန္ဓာ၅ပါးကိုအနတ္တဖြစ်ကြောင်းခိုင်ခိုင်မာမာကြားနာဝင်ရတယ်ဒါမဲ့ तू အတ္တဖြစ်အတ္တပဲပြန်ငင်းတယ် အဲ့လိုဖြစ်တော့ဘာဖြစ်လို့လဲဆို तू ကဒီဟာကိုလက်ခံနိုင်စွမ်းမရှိခဲ့ဘူးဒါမှမဟုတ်ဘုရားရှင်ကဒီသစ္စကရဲ့တဏ္ဏမှာဝန္နာဝိဇာဝန္နာဓာတ်ငွေတွေကပ်ပါပါစေပေါ့အသိဉာဏ်ဆိုတဲ့ဓာတ်ဓာတ်လေးတွေအငွေ့ဓာတ်လေးတွေရပါစေဝိဇာမျိုးစေ့တွေ ဂိမ်းပါစေဆိုတဲ့ရည်ရွယ်ချက်နဲ့ခုနကဆူလာသစ္စကတုတ်တာမာသစ္စကတုတ်တာဒီတုတ်တာကြီးနှစ်ခုဟောပြောဆုံဆုံးပါလေဘယ်လိုပဲဆုံးမဆုံးမဒီသစ္စကပြပဲကြီးကဖျားရှင်လက်ထက်မှာတရားမရပါဘူးတရားမရအောင်လည်းမကောင်းဘူးနော်ဒုက္ခမြတရံကုံလောက်တောင်မှဟောဆောက်တည်ခွင့်မရခဲ့ဒါပေမဲ့လို့ ယတနာကသူကနာကြောင့်ဝင်ကြတယ်ကစိတ်ထဲမှာတော့သူအနတ္တဖြစ်တယ်ဆိုတော့သဘောကျလက်ခံသွားတယ်နော်သူ့ရဲ့နောက်လိုက်နောက်ပါဒိသုမေသာကြီးရှေ့မောက်မှာဝန်ခံမှုဝင်လေးနေတယ်ပေါ့လေစိတ်ကသဘောမကျပဲနှုတ်ကစိတ်ကသဘောကျနှုတ်ကဝန်မခံခဲ့ဘူးဘယ်လိုပဲဝန်မခံမှုဝန်မခံမိမယ်လို့သူ့စိတ်ထဲမှာတော့ဒါသဘောကျသွားတဲ့အတွက်သူ့ထဲမှာဝိဇ္ဇာဉာဏ်မျိုးစိတ်တွေဖြစ်သွားတယ် အဲ့ဒီဉာဏ်မျိုးစေ့တွေဖြစ်သွားတဲ့အခါကျတော့ဘယ်လိုဖြစ်လာလဲဆိုဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်ပိုင်းနှစ်ပေါင်း200ကျော်300ဝန်းကျင်လောက်မှာဘုန်းကြီးတို့တေယိုတာနာထုံးကားခဲ့တယ်ပေါ့ဗျာတေတေယိုတာနာခေဥပိုင်းလောက်မှာပိရိကသုံးပုံဆောင်ဝိပဿနာကမ္မတာ အောင်မြင်မြင်အထောက်နိုင်တဲ့မဟာကာလဗုဒ္ဓရခိတာဆိုတဲ့မထေရမြင်နဲ့ထင်ရှားပြီးအဲ့မှာ ပရိသမီတာ၄ပါးနဲ့တကွရဟန္တာဖြစ်တော်မူတယ်ဆိုတော့ဘုန်းကြီးတို့ မေဇိမပါဏကထက်ကရာပေါ့နော်အဲ့ဒီမှာဖြည့်ရှင်းချက်ပေးတာအဲကြောင့်မို့တရားထုတ်တဲ့ကမှတ်ထားပါနော်နှစ်ခုလုံးဒီထဲမှာခုနဝိဇာစနာတမန်နဲ့နှစ်ဖက်လုံးကြည့်လိုက်ဝိဇာညာထဲမှာလည်းဝိပဿနာညာပါတယ်ဆရဏဘက်မှာလည်းဝိပဿနာညာပါတယ်အဲတော့ဘုန်းကြီးတို့ကြည့်တဲ့အခါမှာဝိပဿနာညာဖြစ်အောင် ကြိုးစားအထောက်ကိုလိုတယ်ဓမ္မသာလျင်ဘုန်းကြီးတို့ကိုလိုချင်တဲ့ပါရမီကိုလိုချင်တဲ့ပန်းနိုင်ရအောင်ပေါ့ဝိပဿနာဉာဏ်တွေကတော့ဘုန်းကြီးတို့အဲတတ်နိုင်တော့သင်္ခါရုပ္ပခဉာဏ်အဲ့ဒီတန်အောင်တော့အထောက်အောင်ပေါ့လေအဲ့ဒါမှစိတ်ချအောင်ဉာဏ်လောက်တယ်မဟုတ်အထက်ထက်ဉာဏ်တွေရအောင်အထောက်အောင်ဒါဆိုရင်တော့ဒီဘောအဆက်ဆက်မှာဉာဏ်မျိုးစီးတွေပါသွားတော့ပေါ့နော်အဲ့လိုဉာဏ်မျိုးစီးကိုပေါအောင်အထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။